မော်လမြိုင်မြို့တိပဌံကျောင်းတိုက်မှဆရာတော်ဥသာရိတဥဆောင်၍တရားဒဂမ40ခတို့သည်ဘတ်စကားကြီးတစ်စီးဖြင့်တော်ကူရိတ်သာသို့ရောက်လာကြ၏ဥသာရိတဆရာတော်မှာတော်ကူဆရာတော်ပြန်လွန်သည့်အခါတော်ကူရိတ်သာကိုဆက်လက်အုပ်ချုပ်ရမည်ဆရာတော်ပါသည်မောင်မြိုင်တတိပဌံဖွဲ့သည် ရောက်မဆိုင်ပင်ဆရာတော်ဤကျောင်းကလေးပေါ်သို့တက်လာကြ၏သူတို့ကိုဆရာတော်ကပြုံးပြုံးရွှင်ရွှင် စီးကြိုသည်ဖြင့် အားလုံးဟင်းဟုတက်ပြင်းချကပြုံးရွှင်သွားကြလေ၏ဆရာတော်နာမကျမ်းဖြစ်နေကြောင်းတရင်ကြလို့ဆင်းလာကြတာပါဗျာဟုတ်တယ်အခုတလောဘုန်းကြီးတိတ်နေလို့မကောင်းဘူးတပည့်တော်တို့အခုဆင်းလာတာအဋ္ဌံတခုပြုခဲ့ကြပါလေဗျာတော်ကူဆရာတော်စကားပြောနိုင်တာကိုဖူးတွေ့ရရင်တပည့်တော်တို့နေ့ချင်းပဲမောင်မြိုင်ပြန်ကြမယ်ဗျာ တကယ်လို့ဆရာတော်စကားမပြောနိုင်ရင်ဒီမှာအိပ်ပြီးဆရာတော်ကိုပြုစုကြဖို့ပါခရာသူဆောင်တက္ကမဒေါ်လွန်ခင်ကလျှောက်ထားလိုက်ဒီလိုဆိုရင်ဘုန်းကြီးစကားပြောမိတာမှားသွားပြီပေါ့ဆရာတော်ကရေစရာထိလုံးစကားပြောလိုက်သည့်အတွေ့အားလုံးရေမောကြ၏တပည့်တော်မတို့ကဆရာတော်ဖရာကိုယခုတို့ရှင်ရှင်လန်းလန်း ဖူးတွေ့ရလို့မမျှော်လင့်ခဲ့ကြပါဘူးခင်ဗျာဆရာတော်ရဲ့အကြောင်းမှယောဂီတွေပြည့်သိမ့်နေတာပဲဆရာတော်လည်းအလုတ်သိမ့်များနေမှာပဲတပည့်တော်တို့ပြန်လိုက်ပါဦးမယ်ခင်ဗျာဟင်ရောက်မဆိုင်ပဲပြန်ကြတော့မှာလားဆွမ်းစားသွားကြပါဦးလေတန်ခါဆောင်တဲ့နဲ့ယောဂီဆောင်တဲ့တွေတူးချေထားတာတွေကိုလည်းလိုက်ကြည့်လိုက်ကြပါဦး တပည့်တော်တို့အခုဆင်းသွားတဲ့အခါတပတ်လိုက်ကြည့်ပါမယ်ဗျာဆွမ်းတော်မစားကြတော့ဘူးဆရာတော်ပြန်ခွေပြုပါဗျာအေးအေးတွေ့ကြုံဆုံခွဲမမြင်မမြင်လောကသင်္ခါရတရားပင်တော်ဆရာတော်ဘုရားတက်တော်ရာကျော်ရှိပါစေဖရာဘုန်းကြီးကတက်တော်ရာကျော်ရှိပါပြီတဲ့ဒဂါမတို့ကောမကြာခဏလာနိုင်ကြမှာလားလာနိုင်ပါ रे ဖရာနောက်တစ်ခေါက်လာတဲ့အခါ 96ပါးပျောက်မဲ့ယောဂါစီပျောက်စီးပါ ယူလာပါမယ်ဗျာတာဒုတာဒုကျမ်းမာပါစေချမ်းသာပါစေတွေ့ကြုံဆုံကွဲမမြဲလောကသင်္ခါရတရားပဲနော်ဤနောက်ဆုံးစကားကိုဆရာတော်နှစ်ကြိမ်အမိတ်ရှိလိုက်သည်ဟုဒေါ်လွန်ခင်တို့ဒီပင်မှန်မရိပ်စမရိပ်စားမိလိုက်ကြဤမျှကျမ်းမာနေသောဆရာတော်သည်မနက်ဖြန်ညပြန်လွန်တော်မူကိုမိသူရိပ်စားမိနိုင်အာနီ တော်လွန်ခင်သည်ဤတော်ဟုရိတ်တာ၌ပထမဆုံးတိုက်ကြောင်းကိုစောက်ပြုခဲ့သောအလှူရှင်ဖြစ်၏ဆရာတော်ဤဒဂါမအရင်တူဖြစ်သည်နှင့်အညီဆရာတော်ကရင်းရင်းနှီးနှီးမှတ်တရစကားကိုမိတ်ဆိုခဲ့ခြင်းဖြစ်ပေ၏တော်လွန်ခင်တို့သည်ရိတ်တာပါရဘုံကိုတပတ်လှည့်ကြည့်ကြပြီးနောက်မောင်မြိုင်တို့ဖက်ခွာသွားကြ၏လက်မှတ်မပြောက်စေနဲ့နောက်ကောင်းစဉ်လေး မော်မြိုင်တတိပဌံဖွဲ့ပြန်သွားကြပြီးသည့်နောက်ယောဂီသစ်များတဖွဲဖွဲဆက်လက်ရောက်လာကြပြန်၏ရောက်လာသူတိုင်းအားဆရာတော်သည်ပြုံးချူစွာကြိုဆိုပြီးအဖူးမျှော်ခံ၏တရားပေ၏စုပေ၏ထို့ပြင်ထူးခြားသည့်စကားတရားကိုမှားကြားလိုက်ပေ၏ဘုန်းကြီးအခုလက်မှတ်ပေးလိုက်ပြီနော်မက်ကင်သင်္ဘောနဲ့ဒီနိဗ္ဗာန်ကိုသွားရောက်ဖို့အတွက်လက်မှတ်ပေးလိုက်တာပဲ။ ဒီလက်မှတ်ကိုမပြောက်စေနဲ့ဒီလက်မှတ်ကိုရထားတဲ့သူဟာဝိပဿနာတရားကိုအမြဲမပြတ်နှလုံးသွင်းနေရမယ်နော်တမှတ်နှမှရှုမှတ်ပြီးတော့ရလိုက်လို့မရဘူးလက်မှတ်ပြောက်သွားလိမ့်မယ်ဒီလက်မှတ်ကတိတ်အဖို့တန်တာနော်ဒီလက်မှတ်နဲ့ဝိပဿနာနယ်ပယ်ထဲမှာနေထိုင်တဲ့လူဟာဘေးအန္တရာယ်အပေါင်းမှကင်းဝေးပြီးလုံခြုံနေတယ် ဝိပဿနာတရားဆိုတာတမှတ်မှတ်တိုင်းရွှေတကြတာရနေတာနဲ့တူတယ်ဒီတရားကို ထွေးပိုက်ထားတဲ့လူဟာလူလောကမှာအနေတအသေးတပြီးသေတဲ့အခါမှာလည်းအသေးမြတ်နဲ့သေရမှာဘာမှကြောက်ကြစိုးရိမ်နေစရာမလိုဘူးသေခါနီးချိန်မှာတမက်တဖို့ရပြီးမက်ကင်သင်းမောနဲ့လိုက်ပါနိုင်အောင်ဒီလက်မှတ်ကအထောက်အကူပြုလိုက်မယ်နော် ကဲဝမ်းမြောက်ရှင်လန်းစွာနဲ့တကယ်ပျော်မွေ့စရာစစ်ဖြစ်တဲ့ဝိပဿနာဥယျာဉ်မြေထဲမှာပျော်ပျော်နေရကြတော်ဦးစရာတော်သည်တကယ်မေတ္တာစေတနာနှင့်လိုက်လိုက်လဲလဲပြောဆိုနေသည့်အတွက်ကြားနာရသည့်လူတိုင်းကနှလုံးသားထဲဝယ်စွဲကြံသွားပြီတော့၏ဆရာတော်မလီဖြတ်ထားခဲ့သည့်ဒံယာဒံချက်အရာရှာလီအာလီဖြင့် မပီကလာပီကလာ ထက်ကာထက်ကာလေးနဲ့အောင်ကြိုးစားအားထုတ်၍ပြောဆိုမိသည်ဖြစ်လေဆရာတော်ကိုပို၍ကြည်ညိုလေးစားမိကြ၏ထို့အပြင်ဆရာတော်သည်မိမိ၏သားသမီးမြင့်မြတ်တို့အားအဖိုးတန်ဆုံးလက်ဆောင်အမွေနှစ်ကိုချီးမြှင့်ပေးကမ်းနေရသည်ဟုမိမိကိုယ်တိုင်လေးလေးနက်နက်ယုံကြည်၍ပြုံးပြုံးကြည်ကြည်ပြောဆိုနေသည့်အတွက်လေလက်ဆောင်လက်ခံရရှိသူတိုင်းမှာ ရှင်လန်းဝမ်းမြောက်သွားကြသည်သာဖြစ်၏ဇင်းကြံကြောင်းလေးပေါ်၌ယောဂီများရှင်းသွားသည်နှင့်တပြိုင်နက်ဆရာတော်ဤမျက်နှာအမူအရာမှာညှိုးငယ်သွားပြီးဝေဒနာအရေးရောင်များရှက်တန်းလာကြ၏ဆရာတော်သည်မိမိကိုယ်ခန္ဓာအတွင်း၌အလွန်ပြင်းထန်သောဝေဒနာဆူးများကို အလူးလှိတ်ခံစားနေရပါလျက်ယောဂီတစ်တို့၏ ရှိမှောက်တွင် ကျမ်းမာပဂရိချမ်းသာစွာရှိလေဟန်ဖြင့်ပြုံပြုံရွှင်ရွှင်နေနိုင်ခြင်းမှာအလွန်အံ့ဩစရာကောင်းလှပြီ။ကဲဥပဇင်းတို့ဘုန်းကြီးကိုထူမပေးကြစံဘုန်းကြီးတရားမှတ်မယ်။ဝါဖြူသောဆရာတော်ဤခန္ဓာကိုယ်ကိုအ ਨੇ ဆုံးလူနှစ်ယောက် ထူမပေးမှသာဆရာတော်တက်တော့တက်တာထနိုင်ပါသည်။ထပြီးနောက်ကရင်ချီရင်စီတို့ဆယ်လှန်းကလျှောက်သွားပြီးနောက် ကဒင်ချီရင်ပေါင်ကိုမိကင်ကဆရာတော်မတ်တရလျက်တရားရှုမှတ်လေတော့၏ဆရာတော်တရားမှတ်နေစဉ်ခန္ဓာကိုယ်မှာတုံခါတုလိန်နေသည်ကိုထောက်ရှုခြင်းဖြင့်ဆရာတော်ဤယောဂဝေဒနာမိမျှပြင်းထန်နေသည်ကိုခံမှန်းနိုင်ပါသည်တခါတယံတွင်တဟိဟိတဟင်းဟင်းဟုပင်ဤတန်နှင်းနှင်းပေါ်ထွက်လာပြီ၏ ဝမ်းချုပ်စီးချုပ်နေသူ၌ခန္ဓာကိုယ်အတွင်းလှုပ်ရှားသွားလာနေကြသောဝါယောဓာတ်ကထကြွတောင်းကြံ၍မွေနှောက်တူးခွေလေလျင်လေသင်တုံးဖြတ်သည်နှင့်အသေးဥပြတ်မြခံစားရကြသည်မဟုတ်လောပင်စုပါဒာနဲ့ခန္ဓာဒုက္ခဥပါဒံဖြစ်ဆွဲလန်းအပ်သောဤခန္ဓာ၅ပါးအစုဝေးသည် ဒုက္ခဆင်းရဲခြင်းဖြစ်သည်ဟုဗုဒ္ဓဟောကြားခဲ့သည် မဟုတ်ပါလောပထဝီအာဘောတေဇောဝါယောဒီဟုသောဓာတ်ကြီးလေးပါးဖြင့်အဓိကဖွဲ့စည်းထားသောဤယုတ်ခန္ဓာတွင်ဓာတ်တဘာဘာချို့ယွင်းထောက်ပြန်လေလျင်ဤအဖွဲ့အစည်းတရလုံးသည်တိတ်တိတ်တုံလျက်ရိုင်လဲသွားပြီတော့၏ယုတ်ခန္ဓာ၌နာကျင်မှုများသည်ဆင်းရဲသောဝေဒနာနှင့်တကွထိတိစိတ် ဒုက္ခသဟကိုကာယဝိညာဉ်စိတ်ကိုအလိုလျောက်ဖြစ်ပေါ်စေသည်ဖြစ်ရာဤအခါမျိုး၌မကြီးမညူပဲရှင်ရှင်ပြုံးပြုံးနှင့်ပြုမူပြောဆိုနိုင်ခြင်းသည်အဖွယ်ရာတပါးပင်ဖြစ်သည်မတ္တရ၍တရားရှုမှတ်သည့်အခါ၌နာကျင်ခံခက်သည့်ဝေဒနာသည်ပို၍ပေါ်လွင်ထင်ရှားလာသည်အလွန်နာကျင်သည့်အခါခန္ဓာကိုယ်၏အလိုအလျောက်တုတ်ပြန်မှု reflex action ကြောင့် ခန္ဓာကိုယ်သည်ရင်းရိုင်လူလို့သွားနိုင်ပါသည်ခန္ဓာကိုယ်၌မခန္ဓာအောင်နာကျင်နေသည့်အခါ၌တဟင်းဟင်းညှိတတ်သည့်အလိထမှာလူတိုင်းတွင် ရှိတတ်သည်ဖြင့်ပြင်းထန်သောဝေဒနာကို ခံစားနေရသည့်ရှားတော်၏နှုတ်တော်မှ တဟင်းဟင်းညီးတံများတစ်ချက်တစ်ချက်ထွက်ပေါ်လာသည်မှာမဆမ်းပါချေငိုတိုင်းလဲဝန်းနေသည်မဟုတ်ညဲ့ရီယူတိုင်းလဲစိတ်ဆင်းရဲမှုကြောင့်မဟုတ် ဝန်သာလွန်းလို့လဲငိုတတ်ကြသည်ပီတိဖြာသောကြောင့်လဲမျက်ရည်ယူတတ်ကြသည်ဆရာတော်ဖျားသည်ဝေဒနာနှင့်မြည်မျှနှပန်းလုံးနေရစေကမူယောဂီတစ်တူအဖူးမြော်ရောက်လျင်မျက်နှာထားကိုရှင်ပြကြည်သာအောင်ပြင်လိုက်ပြီးကြမ်းပြင်ခေါ်ခင်းထားသည့်မိမိအိယာထက်သို့သွားရောက်၍ထိုင်ချကာကတော့ခံလေ၏ စုပေးပြီးနောက်ပြုံးပြုံးရှင်ရှင်ပင်အန္လာပတန်လာပစကားနှင့်တရားစကားတို့ကိုပြောကြားတော်မူ၏ထိုတကူလာပြည့်အဖိနေတွင်တောကူရိတ်သာတို့နိုင်ငံကြားဧည့်သည်များမောင်မြိုင်တတိပဋ္ဌာန်ဧည့်သည်များနှင့်ယောဂီသစ်90ကျော်လာရောက်ကြသည့်အတွက်ဆရာတော်သည်ဖူးမြော်ခံတလှည့်တရားအားထုတ်မှုတလှည့်ဖြင့်တဏီကုံ အလုများနေရပြီတော့၏ ထိုနေ့တွင်ဆရာတော်ဤဝေဒနာသည်ပို၍ပြင်းထန်လာသည့်အတွက်ဆရာတော်ကြိုးစား၍အလူရဲ့တရားမှတ်နေခြင်းဖြစ်၏တရားမှတ်နေစဉ်ကာလ၌ဟိဟိနေအောင်ငါဆွေမျိုးတွေလာကြအောင်မယ်လူစုံတဲ့အထိစောက်ပါအောင်ဆရာတော်နှစ်ကြိမ်သုံးကြိမ်ဖွင့်ပြော၏ဤသူအားရည်ညွှန်းပြောဆို နေသည်ကိုအနည်းရှိယဟန်များနှင့်တကားများမသိကြချေအနာလည်းမရတရားအထုတ်ပြီးလည်းကောင်းစွာမရ ယောဂဝေဒနာကလည်းထူဖိစီးနေသည့်အတွက်အမှောင်ပြိုးလာချိန်တွင်ဆရာတော်မောဟိုက်နေ၏ဆရာတော်ဤကျောင်းကလေးပေါ်၌တန်ဃာတော်များကညီညီညာဝတ်ပြုကြပြီးပရိတ်တရားတော်ကိုရွတ်ဆိုကြ၏ထိုနောက်ဘုဇင်တရားတော်ကိုဆရာတော်ဤအမိနှင့်တကွရွတ်ဆိုကြ၏ထိုအချိန်ကာလအတွင်း၌ဆရာတော်သည်ဆိတ်ထားသည့်ကောင်းအုံများကိုနောက်ကျောမှီ၍လဲနေပြီလျင်တကာများဤဝတ်ဖြစ်ခြင်းကိုခံယူနေတော်မူ၏ ခုနာဝိကကပရိတရားရွတ်ဆိုနေရာမှဆရာတော်ကိုလှမ်းကြည့်ပြီးအခါဆရာတော်သည်တန်ဃာတော်အပေါင်းအားစူးစိုက်၍တွေးတွေးကလေးကြည့်နေသည်ကိုမြင်တွေ့ရ၏နောက်ဆုံးကြည့်ခြင်းမျိုးဖြင့်ဆရာတော်ကြည့်ရှုနေလေသလိုဟုပင်ခုနာဝိကခံစားမိ၏ည7နာရီထိုးသည့်အခါဆရာတော်ကတက္ကများအားဓမ္မယုံတို့သွားပြီးတရားအထုတ်ကြရန်ပြောကြားလိုက်၏ထို့နောက်ဆရာတော်သည် မျက်စိကိုစုံမှိတ်၍တရားနှလုံးသွင်းလေရာ9နာရီကျော်ကျော်လောက်တွင်အိမ်မောကျသွားပြီဆရာတော်အိမ်မောကျနေစဉ်အလင်းရောင်အလုံးကြီးတစ်ခုသည်ပြင်းပေါက်မှဝင်လာပြီးလျှင်ဆရာတော်ဤကိုထက်၌ထွန်းလင်းနေသည်ကိုဆရာတော်အားစောက်ရှောက်နေသောဥဓမ္မစာရကဖူးတွေ့ရ၏ယခင်ညကလည်းဤဥဓမ္မစာရတစ်ကြိမ်ဖူးတွေ့ခဲ့ရပြီသေးသည်ဆို၏ မနှင့်အနှင်းငယ်ကြာသောအခါအနှင်းလုံးသည်ပြန်ပြီးထွက်ခွာသွား၏တန်းကောင်ကျင်းကျော်နွန်သည့်အခါဆရာတော်နိုးလာ၏စီးသွားခြင်း၍စီးသွားရာစီးမထွက်ချေဝန်းသွားခြင်း၍ဝန်းသွားရာဝန်းမပေါက်ချေစီးချုပ်ဝန်းချုပ်လျက်ဝန်းတွင်လီတို့ကအထက်ဘက်သို့တွန်းလှန်တူးခွေပွေနှောက်နေကြသည့်အတွေ့ဆရာတော်ဝေဒနာအလူလိတ်ခံစားရ၏ထိုဝေဒနာတို့ကိုသိမိခံကား ကြိတ်မှိတ်၍တရားရှုမှရင်အာယုံငယ်ကျင်းသည့်လင်းလူချိန်တို့ရောက်လာ၏သေလူညောပါဝေဒနာပေါင်းများစွာကိုအနိုင်မခံအရှုံးမပေးပဲကြံ့ကြခံခဲ့သောဆရာတော်ဖရာသည်ဤနောက်ဆုံးအချိန်၌လေအောချီးမွမ်းစပွဲတတ္တိရှိရှိဖြင့်ကြိတ်မှိတ်ခံစားနေပါဘကောနောက်ဆုံးနေ့1346ခုနှစ်နှောင်းတကူလာပြီနေ့ ဤနေ့သည်သင်ညာအကျူနေ့လည်းဖြစ်လပြည့်နေ့လည်းဖြစ်သည့်အတွက်တပြည်လုံးက နှင့်ဟောင်းကုံဆုံး၍နှစ်သက်သို့ကူးပြောင်းသည့်သင်ညာပွဲတော်ကြီးကို မှတ်မှတ်ရရကျင်းပကြရန်တာစုပြင်ဆင်နေကြ၏တော်ကူဆရာတော်ဖျားအတွက်က69နှစ်တာကြာညောင်းခဲ့ပြီဖြစ်သောမိမိဘဝကိုနိဂုံကံပအဆုံးတရန်ပြင်ဆင်ရမည်နေဖြစ်၏အာယုံဆွမ်းအိမ်ကြရောက်သောအခါ ဆရာတော်အားဆုံးကကြ၏ဆရာတော်မဖုံးပေးနိုင်တော့ပြီကြက်ပြုတ်ကြီးတစ်ခွက်သာကိုသာဖုံးပေးတော်မူ၏ယာကုကို ဖုံးမပေးတော့ဟောလိကနှင့်အိုဘာတင်းရိုးထားသည့်နွမ်းတို့ကို သမီးတော်တင်ရွှေကဆက်က၍အားရှိအောင် ဖုံးပေးပါဖရာဟုလျှောက်ထား၏ဆရာတော်ကသမီးမျက်နှာကိုကြည့်၍ဘုန်းကြီးခန္ဓာကိုယ်ကလက်မခံတော့ဘူးသမီးဟုမိန့်ကြားတော်မူ၏ ဒေါ်တင်ရွှေကမျက်နှာငိုးညှိုးငယ်သွားပြီးဖေဖျားနေမကောင်းဘူးလားဖျားဟုမေးလျှောက်၏ဟုတ်တယ်နေမကောင်းဘူးသမီးဒီလိုဆိုရင်ဒေါက်တာခင်မောင်မျိုးကိုခေါ်ခိုင်းလာရအောင်နော်ခေါ်မခိုင်းနဲ့တော့တံပိုးထက်လက်ခကြီးနေလိမ့်မယ်ဖေဖျားပါကိုဆူလူတာလေဖျားတပည့်တော်မှနားမလဲပါဘူးဟုတ်တယ်သမီးတို့နားလေအောင်ဘုန်းကြီးပြောပြစရာတွေအများကြီးရှိတယ်ပြောလို့မရဘူးလေ ဖေဖျားမောနေမယ်မပြောပါနဲ့ဖျားတော်တင်ရွှေသည်စေတနာရိုးရိုးဖြင့်ဤသို့ဟတာမိသည်ကို နောက်မှ နောင်တရလိမ့်မည်အေးအေးရိတ်တာမှာယောဂီတွေသိညာနေပြီနော်သမီးတို့ပင်ပင်မမှန်ချစ်ပြုတ်ကြရလိမ့်မယ်ကဲလှုပ်ရှားရှိတာသွားလှုပ်ချေအင်းမဗျာရိတ်တာမှာယောဂီ300လောက်ရှိနေပြီ နေရာတွေအားလုံးပြည့်ပြီ နေရာမဆလို့တချို့ရာဘာကြံချင်းမှာတရားရှုမှတ်ကြပါတယ်ဗျာ အေးလူပြည့်ရင်သင်္ဘောထွက်မယ်သင်္ဘောထွက်တော့လှိုင်းတွေ ရိုက်ပုတ်လို့သမီးတို့မူးကြလိမ့်မယ်အန်ကြလိမ့်မယ်အန္တာကိုသူများမြင်ယွန်ကြလိမ့်မယ်အဲ့ဒီတော့မအံမိအောင်ကိုယ့်ကိုယ်ထိမ့်သိမ့်ကြနော်ဤစကားဒီကြာတော့ဆိုလိုသည့်အတိပ္ပယ်ကိုသဘောပေါက်သည်အလွန်ထူးခြားသည်နဲ့လှ၏သင်္ဘောထွက်မည်ဆိုသည်မှာရှားတွန်ပြန်မွန်တော့မည်ဖြစ်ကြောင်း လိုင်းပုတ်၍မူအံကြမည်ဆိုသည်မှာဒေါ်တင်ရွှေနှင့်တကာရင်းများကဝန်းနေပူဆွေး၍ပရိဒေဝမိတောက်လောင်ကြမည်ဖြစ်ကြောင်းတို့ကိုထိုအချိန်ခါ၌ဒေါ်တင်ရွှေတို့မရိပ်သားမိကြချေဒေါ်တင်ရွှေသည်ချက်ပြုတ်စရာစီစဉ်စရာလောက်ကင်စရာတွေတပုံတစ်ခေါင်းကြီးမိမိတာဝန်မလင့်နှင်းရန်စွန်းစားကြောင်းတို့ဆင်းသွား၏ဆရာတော်ဖရာသည်လည်း ဘိုးလင်းသည်နှင့်တပြိုင်နက်လာရောက်ကူးမြော်ကြသောတကာတကာမများကိုတွေ့ဆုံအားစုပေ၏လက်မှတ်မပြောက်ရန်ထိမ့်သိမ့်ကြဖို့မှာကြ၏ထို့နောက်ညင်းညူမရှိတတိမမိချိန်နှင့်တိပြန်မျက်လံကြောဆွဲမရှိဘဲနှင့်သေလဲတောက်တင်ပုံနာကင်းသည်ကျိုးရင်ဝိပဿနာတကူဒီဟူသောလင်္ကာကိုတိုင်ပေ၏ထိုနေ့သည်တင်းကြံအကျိုးဥပုံနေဖြစ်၍တကြောင်ဆရာတော်နာမကျမ်းဖြစ်နေသည်ကိုကြားသိ၍တကြောင် ရိတ်သာတွင်နှင့်ရွာတွင်မှတကာတကာမှမြောက်များစွာတို့သည်တတုပ်ကြီးတတုပ်အဆက်မပြတ်လောက်အောင်ဆရာတော်အားလာရောက်ကြောကြ၏ဆရာတော်သည်ပြုံးပြုံးရှင်ရှင်ပင်လာသမျှသောပြိဿအပေါင်းတို့ကြည်နက်အားရအောင်ပျော်ရွှင်သွားအောင်ဆုတောင်းပြီးလင်္ကာတိုင်ပြီး ရေစရာမောစရာ ပြောကြ၏ဆရာတော်သည် အိတ်လည်းပြက်အစားလည်းပြက်အမောလည်းဖောက်နေသည့်အတွက် ပရိသတ်တို့နဲ့မတွေ့ဆုံတော့ပဲ တကားပိတ်၍လဲလျောင်းကနားနေရန်ဆရာတော်အားပြုစုနေသူတို့ကအကြံပေးလျှောက်ထားကြ၏တကားတို့မတားကြနဲ့ပရိသတ်တွေအားလုံးကျေနပ်အောင်ဖူးညော်ကြပါစေမိမိယောဂါကို ပမာမပြုတ်ပဲသူတစ်ပါးတို့ဤချမ်းသာရေးကိုသာရှေးရှုဆောင်ရွက်တော်မူသော ဆရာတော်ဤစိတ်စေတနာမှာရှာမှရှားလှပြီဤစံထားလောက်ပြီဤတချို့ယောဂီများသည်ဆရာတော်ထံမှောက်၌အာရလောက်အောင်တရားအထုခဲ့ကြပြီဖြစ်၍နေရတုပြန်ခွေပြုရန်ဆရာတော်ထံလာရောက်လျှောက်ထားကြ၏ထိုသူတို့အထဲတွင်ဥမန္တလဘွဲ့အမည်ရှိသော မန္တလေးမှဆရာတော်တစ်ပါးလည်းပါဝင်၏ ထိုဆရာတော်ကဒေါ်တင်ရွှေအားကျေးဇူးတင်ကြောင်းနှုတ်ဆက်စကားပြောကြားသည့်အခါဒေါ်တင်ရွှေကတပည့်တော်တို့မှာအမှားယွင်းရှိရင်ညွန်ပြပြီးပုံတင်ဆုံးမပါဗျာဖေဖျားညွန်ကြားတဲ့တရားအထုတ်နည်းမှာအမှားပါရင်လည်းအာမနာပဲညွန်ပြပေးပါဗျာဟုလျှောက်ထား၏အာလုံးကောင်းပါတယ်ပြောစရာတော့တခုရှိတယ်ဆရာတော်ကဖောင်းတာကယုတ်ပူတာကလည်းယုတ် သိတာကနာမှတ်တာကဉာဏ်လို့တရားချပြီးတယ်။ဘုံကြီးသိထားတာက မှတ်တာဟာဉာဏ်မဟုတ်ပဲမှတ်တာလေနာလို့ပဲဆရာဆိုရမယ်ကွ။ထူးဆရာတော်ကြွသွားသည်နှင့်တပြိုင်နက်ဒေါ်တင်ရွှေသည်မိမိခမဲတော်ယဟန်ကြီးထံသွားရောက်၍လျှောက်ထား၏ဖေဖျားမန္တလေးဆရာတော်ကမိကြားသွားတယ်ဖောင်းတာက ရုပ်ပူတာကလည်းရုပ်တိတာကနာမှတ်တာကညာမဟုတ်ဘူးတဲ့ မှတ်တာလဲနံဖြစ်ရမယ်လို့ဆိုပါတယ်ဖရာ။အော်ဟုတ်လား။ဖေဖရာဆိုလိုတာကိုသူသဘောမမိပဲကို ရိုးရိုးမှတ်သားတာတင်ညာဏဟုတ်ပါလေ။ဖေဖရာဆိုလိုတာကနံမှညာတို့ကူးဖို့ပြောတာ အမှတ်စိတ်ကိုအခြေခံပြီးတရားသဘောကိုထိုးထွင်းသိတာညာဖြစ်ပါလေ။အဲ့ဒီတရားသဘောကိုထိုးထွင်းပြီးမှတ်သိစေခြင်းလို့မှတ်တာညာလို့ဖေဖရာချပေးခြင်းဖြစ်ပါတယ်။ ဖေဖျားမမှားဘူးဆိုရင်ပြီးတာပါပဲတပည့်တော်မတို့ကနားမလည်ပါဘူးဖျားအေးတရားသဘောအထိထိုးထွင်းသိမှတရားမွေရတယ်လို့ဆိုနိုင်တယ်ကွတရားသဘောအထိထိုးထွင်းပြီးမသိသေးရင်တော့တရားမွေရတယ်လို့မဆိုနိုင်ဘူးပေါ့ကွယ် ထိုလပြည့်နေ့တွင်ဆရာတော်ဘုရားဖူးမြော်သူများအလွန်များပြားတော်လဲယောဂီသစ်များအနေဖြင့်သုံးဦးသာတိုးလာပါသည်ရိတ်တာတွင်ယောဂီများပြည့်ကြနေသည်ဖြင့်သင်္ဘောလူပြည့်ပြီးဟုဆိုနိုင်ပါ၏ဆရာတော်သည်မိမိအားတော်ပူဇော်ခြင်းကိုပြုံးပြုံးရှင်ရှင်ခံယူပြည့်လျင်ကျမ်းမာချမ်းသာကြပါစေလူဝင်ဆန္ဒပြည့်ဝကြပါစေမဲ့ဖို့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေလေးလေးနဲ့ဆုမွန်တောင်းတည်၏ ထို့နောက်စိတ်ရှိလက်ရှိနဲ့နောက်ဆုံးမိမ့်မှသည့်အနေဖြင့်ဘုံကြီးပေးတဲ့အမှတ်တရားတွေကိုပြစ်မထားကြနဲ့နော်။ပေတဲ့အထိသတိပဋ္ဌာန်မှတ်နဲ့နေသွားမှအသေးမြတ်ပြီးလူဖြစ်ရယူနမယ်။ကဲလိုက်ဆိုကြ။သတိပဋ္ဌာန်မှတ်နှင့်နေမှအနေတအနေကောင်းပြီ။အနေတအနေကောင်းမှအသေးတအသေးကောင်းပြီ။အသေးတအသေးကောင်းမှဘဝသူပတိအထူးကောင်းပြီ။တတိပဋ္ဌာန်မှတ်နှင့်သေးရင်အ ਨੇ ဆုံးနတ်ပြီပဲ။ တမက်တဖူလဲရနိုင်တယ်နောက်ဘဝအတွက်စိတ်ချရတာပေါ့ကွယ်ဆရာတော်ဘုရားဒီတတိပဋ္ဌာန်စရက်တွင်အမြဲနေထိုင်သူဖြစ်၍ဆရာတော်ဤဩဝါဒစကားသည်အလွန်နည်းနှင့်ထိရောက်လာ၏ထို့ပြင်ဆရာတော်ဤဩဝါဒစကားတို့သည်ဖခင်တူထံမှသာသမီများထံသို့မေတ္တာစေတနာအပြည့်နှင့်ယင်ပွေထွက်အံလာသောစကားလုံးများမဟုတ်ပါလား ဥမျောကတော့ကြသောပရိသတ်များဆင်းသွားကြသည်နှင့်တပြိုင်နက်ဆရာတော်ဤယောဂဝေဒနာတို့သည်ပေါ်လွင်ထင်ရှားလာတော့၏အဖျားကြီးနေသောသူဤမိတန်ကဲ့သို့တဟီဟီအတံပင်ထွက်ပေါ်လာ၏ဤတို့ဝေဒနာပြင်းထန်နေပါလျက်ပရိသတ်များရှိမှောက်တွင်ကျမ်းမာနီလီဟန်ပြုံးပြုံးရွှင်ရွှင်နေထိုင်ပြုမှုပြောဆိုနိုင်သောဆရာတော်ဤခန္တီတရားနှင့်မေတ္တာစေတနာတို့မှာကြီးမားလွန်ပြီစွာ ဟေးဥပဇင်းတို့ဘုန်းကြီးကိုထူမပေးစံဘုန်းကြီးတရားရှုမှတ်ခြင်းတယ်ဆရာတော်ဤခန္ဓာကိုယ်မှာပြိပိသာသာလေးလံနွမ်းလျက်နေ၏ခွန်အားဆုပ်ယုပ်သွားသည့်အတွက်ကိုယ်ပိုင်ခြေလမ်းမြစ်တလန်းနလန်းမြလမ်းရန်ကိုပင်အလွန်အားဆိုင်နေရ၏ခြေတော့များကြခိုင်ခြင်းမရှိကြသည့်အတွက်ခန္ဓာကိုယ်သည်ပင်တုံတုံကြီးကြီးဖြစ်နေလေပြီဥပဇင်းနှင့်တကာရင်းများ၏ဖိမထမှုဖြစ် ရာတော်သည်မိမိကဒင်ချီရင်တွင်ရလျက်ကဒင်ပေါင်းကိုအာပြုကင်ကာမျက်စိစုံမှိတ်၍တရားရှုမှတ်လေတော့၏ပထမတွင်တဟီဟီညီးသာနှင့်မောဟိုက်တန်တို့ကိုအတိုင်းသာကြားနေရ၏သို့သောမကြာမီပင်အမှတ်တတိဆွဲမြဲသွားသည့်အလားညီးသာမောတန်များပျောက်ကွယ်သွားကြ၏သို့သောကြာကြာတရားရှုမှတ်권မရပါ ဆရာတော်အားပူမျော်ညာပြိတ္တတတုတ်ရောက်လာအတန်ကြားလျင်ဆရာတော်တရားဖြုတ်ပြီးစောစောကဤအတိုင်းပြုံးပြုံးရွှင်ရွှင်အဖူးမျော်ခံ၍စုပေ၏ဩဝါဒချီးမြှင့်၏ဆရာတော်ပီးညီခံနိုင်နွန်ပေစွာဆယ်နာဤခွဲဆုံးဖုံးပေးခြင်းတွင် ကော်ဖီတစ်ခွက်လောက်ကိုသာဖုံးပေးတော်မူ၏ဥနာဂိန္ဒကဆရာဝန်ပေးထားသည့်ဆေးကိုတိုက်သည့်အခါ၌လည်း ဆရာတော်မသုံးဆောင်လူတော့ပြီအလွန်အမင်းတောင်းပန်သည့်အခါမှဆရာတော်သုံးဆောင်တော်မူ၏ထို့နောက်ယောဂီနှင့်ပြိတ္တများရောက်လာကြပြန်သည်ဖြင့်ဆရာတော်သည်ဆွမ်းဝိုင်းကိုသိမ့်စေပြီးအဖူးညော်ခံ၏ပြိတ္တရှင်းသွားသည့်နှင့်ကြိုင်နှင့်တရားကိုကြိုးစားမှတ်ပြန်၏မှတ်နေရင်းတွင်ဟိဟိနေအောင်ငါဆွေမျိုးတွေစုစည်းပါစေအောင်ဟုမကြာခဏရွတ်ဆို၏မာနဤအတိုင်းဝန်တို့ကဆရာတော်ခန္ဓာဝန်ချညာလောခေါ်နေပြီချေ။ လူဆုံးကြီးလားလူဆုံးရင်သင်္ဘောထွက်တော့မယ်နော်ဤတတိပေးစကားသည်မိုးတိမ်များကိုဖောက်ထွင်း၍နေဝန်းထွက်ပေါ်လာသည်နှင့်မိဟိန်ထွက်လာပါတော်လဲတပည့်ရင်းများက အတိတ်ပင်မဖို့တတ်ကြသည်ချင်းမွန်းလွဲပိုင်းအချိန်တွင်ဆရာတော်သည်နေရာပြောင်းရွှေ့ရတရားဟောရစုပေးရနှင့် အလွန်မောပန်းလာသည့်အတွက်ပြိတ္တ ရှင်းခိုက်တွင်ပက်လက်ကလေးလေးလျောင်းရင်ဝိပဿနာတရားရှုမှတ်နေတော်မူ၏မကြာမီပင်ဆရာတော်ဤရင်ပတ်နှိတ်ချီမြင့်ချီနှုတ်ရှားနေမှုသည်မတိမတာညင်သာသွားသည်မှ လုံးဝရဆိုင်သွား၏အသက်ရှူခြင်းလည်းစမ်း၍မရအောင်ငုတ်လျိုးသွား၏ဆရာတော်ဤအသက်ပင်ရှိသေးလေလိမ့်လားဟုတကားများအစိုးရိမ်မိကြ၏ဆရာတော်အားအနိကပြုစုနေကြသော ဥဓမ္မစာရနှင့်ဥနာဂိန္ဒတို့ကအထူးစိုးရိမ်မှုမပြကြချေဆရာတော်ဤသို့အသက်ရှူပျောက်ပြီးငြိမ်သက်နေသောအဖြစ်မျိုးကိုသူတို့မကြာခဏကြုံတွေ့ခဲ့ကြရသောကြောင့်ပင်ဒီသို့သောဤတစ်ချိန်တွင်ဆရာတော်သက်ရှူရဆိုင်နေသည်မှာတဏှာဤခရှိသွားလေပြီထို့ကြောင့်အနည်းရှိတကားများကစိုးရိမ်လာကြပြီးဆရာတော်အားခေါ်ဆန်းကြည့်ကြ၏နှုတ်နှိုးကြည့်ကြ၏ဆရာတော်လုံးဝမလှုပ်ရှားချေ တသိစကားတသိနာဖြင့်သမီးဖြစ်သူဒေါ်တင်ရွှေဤနာသို့ပောက်သွား၏ဒေါ်တင်ရွှေသည်ဗခမဲတော်တိမ်ပါသွားလေလိတ်လာဟုသောစိုးရင်စိတ်ဖြင့်ဆရာတော်ဤเจ้าမော်သို့တုတ်တီးတုတ်ပြရောက်လာ၏ဖဖျားဤထံပါတွင်မစစ်တုတ်ထိုင်၍လက်ဥကလေးချီကညင်းသားစွာလျှောက်ထား၏ဖေဖျားဖေဖျားသမီးခေါ်နေပါလေဖေဖျားအသက်ရှိပေရှိပေရဲ့လားဖေဖျားကြားရင်အထူးပါဟုတပည့်တော်သူစိတ် ကူနေကြပါတယ်ဖေဖျားဖေဖျားဟင်းဆရာတော်ဤနှုတ်မှထူးတန်တဲ့တဲ့ကလေးပေါ်ထွက်လာသည်ဖြင့်ပရိသတ်များအတက်သွားကြ၏ဖေဖျားဘာလုပ်နေတာလဲတရားမှတ်နေတယ်လေဆရာတော်ဒီမျက်စိစုံမိတ်ထားရင်းကလေးလေးတွေ့တွေ့ဆိုလိုက်၏ဖေဖျားလုံးဝအသက်မရှူပဲတတိမိနေတာဟုတ်လားအေးဘုန်းကြီးအမှတ်စိတ်ပျောက်သွားတယ်ဘယ်လောက်ကြာသွားတာလဲတနာရီလောက်ကြာသွားပါတယ်ဖေဖျား ဆရာတော်အားဆောက်ရှောက်နေသောဥနာဂိဏကရှောက်ထားလိုက်အေးအေးဘုန်းကြီးစီးသွားခြင်းလေထူမပေအောင်သင်္ကန်းကာယံထားသည့်ကဒုအိုးပုံပေါ်တွင်ဆရာတော်အတော်ကြာ ထိုင်နေပါတော့လဲစီးတစ်ဆက်နှစ်ဆက်သာသွား၏ဆရာတော်ဤယောဂဝေဒနာများလည်းပြင်းထန်လာကြ၏ဆရာတော်အားအိယာပေါ်သို့ဖွင့်ချီပြီးဝိုင်းဝန်းနှိမ့်နှင့်ပေးကြ၏ဆရာတော်ဒီမကောင်းကြောင်ကြားသည့်ကြသည့်ယောဂီများသည်တတုပ်ပြီးတတုပ်ဆရာတော်လျောင်းဆက်ရာသို့ ရောက်လာကြပြီလင်ဆရာတော်အားဝိုင်းဝန်းနှိမ့်နေပေးကြ၏ဆရာတော်သည်တဟီညီလျက်လူများစွာတို့၏ဝိုင်းဝန်းနှိမ့်နေခြင်းကိုသိခံတော်မူရှာ၏နှိမ့်နေကြသည့်တန်ကြောင့်ဆရာတော်၏ခန္ဓာကိုယ်သည်ပျော့ဤ၍တိမ့်ဆနေလေပြီညနေ9နာရီထိုးသောအခါတန်ခါများဥပုပ်ကံပြုညာသိမ့်တက်ကြ၏ဆရာတော်ဖျားမှာဤဥပုပ်နေ့တွင်သိမ့်မတက်နိုင်တော့ချေမိမိ၏အိယာမှသာအာယုံပြုနိုင်ရှာ၏ သံဃာများတိမ်မှဆင်းလာကြသည့်အခါဆရာတော်ဤကြောင်းအနိဇင်းကြံပတ်လေတွင်စုယုံနေကြ၏ဆရာတော်ဤယောဂဝေဒနာ ပြင်းထန်နေသည်ကိုကြားသိကြသည်ဖြင့်ဒကာများရောသံဃာများမှာမျက်နှာမလှကြတော့ချေဆရာတော်ဤကြောင်းကလေးပေါ်သို့တက်သူတက်ဆင်းမြူဆင်းနှင့်ပြာပန်ခတ်မြရှုပ်ချက်ခတ်နေ၏ရွာသေးသို့သွား၍ဒေါက်တာခင်မောင်ညိုကိုခေါ်သူကခေါ်၏ အောက်ကျောင်းငယ်တစ်ခုတွင်တရားရှုမှတ်နေသောရန်ကုန်မြို့စိတ်ဓာတ်ဆေးရုံမှအထူးကုဆရာဝန်ကြီးဒေါက်တာသိန်းဌေးဖေအားခေါ်သူကခေါ်၏။ဆရာတော်ထံပါးသို့ဒေါက်တာသိန်းဌေးဖေရောက်လာသည့်အခါဒကာဘာဖြစ်လို့တရားဖြုတ်လိုက်တာလဲ။တရားပဲရှုမှတ်ပါ၊ဘုန်းကြီးကိုမစိုးရိမ်ပါနဲ့။ဒေါက်တာခင်မောင်ညိုလာပါလိမ့်မယ်။ဆရာတော်၏မိန့်ကြားသံကို ကြားရသဖြင့်ဒေါက်တာသိန်းထေးဖီအာအာသိသွား၏မိမိအားတရားရစေလိုသောဆရာတော်ဤစေတနာကိုလည်းကြည်ညိုလေးစားမိ၏ဆရာတော်ဤလက်ကောက်ကိုတွင်တွေးတူနှုံစမ်းကြည့်သည့်အခါမလုံးခုံးနှုံးမမှန်ကန်မီကိုဒေါက်တာသိန်းထေးဖီရိပ်စားမိ၏ဆရာတော်၌ခွန်အားရုပ်လျော့နေလေပြီချွဲတလိညာကြဆူ၍အသက်ရှူရန်လည်းခက်ခဲနေ၏ချွေးသည်ချွေးပေါက်များကတလဟောစီးယူနေကြ၏ ဆေးယုံတွင်သာဆိုလျင်ဆရာတော်ဤခံတွင်မှကျွဲတလိပ်များကိုကရိယာဖြင့်ဖယ်ရှား၍အောက်ဆီဂျင်ဓာတ်ငွေ့ကိုရှူရှိုက်စေမည်ဖြစ်၏ယခုမူမြည်သည့်ကရိယာမျှမရှိဒေါက်တာသိန်းထေးဖေ၌လူနာစန္ဒတိနကြပင်မပါချေတကာသိန်းထေးဖေတရားပဲရှုမှတ်ပါတော့ဘုန်းကြီးကိုမစိုးရိမ်ပါနဲ့ဒေါက်တာသိန်းဖေးဖေသည်မနေသာတော့ပဲဆရာတော်ပါမှထွက်ခွာသွား၏ညနေ6နာရီထိုးလေပြီသံဃာတော်များပြိတ္တရာရွတ်ဆိုရန် ရောက်နေပြီသို့တော်ဆရာတော်အခြေအနေမကောင်း၍ကျောင်းပေါ်သို့မတက်လာကြသေးချေသတိကောင်းနှတော်ဆရာတော်ဘုရားကဟဲ့သံဃာတော်တွေပရိတရားမပူဇော်ကြသေးဘူးလားဟုမိတ်လိုက်တို့အတွက်တကားတယောက်ဒီကျောင်းနေကမှဥစီတို့သွားပြီသံဃာတော်များဘုရားဆရာတော်ဘုရားခေါ်နေပါတယ်ပရိတရားချီးမြှင့်ကြပါတော့တဲ့ဟုအော်ပြော၏သံဃာတော်များကျောင်းပေါ်သို့တက်လာကြပြီးအသီးသီးနေရာယူကြ၏ ဆရာတော်ဘုရားမှာအိယာခြေရင်း၌ထိုင်၍စိတ်ထားသည့်ခေါင်းအုံများပေါ်တွင်လက်နှစ်ဖက်ကိုရှက်တင်ကာမျက်နှာအထာ၏သံဃာတော်များသည်အတန်ညီညီညာညာဖြင့်ပြိတ္တရားများကိုတပုတ်ပြီးတပုတ်ရွတ်ဖတ်တရစေကြ၏ပြိတ္တရားတန်သည်ကျောင်းကလေးတစ်ခွင်နှင့်ပတ်ဝန်းကျင်သို့ပဲ့တင်ထက်ကပြေးလွှာသွားကြ၏ပြိတ္တရားတန်တိတ်ဆိတ်သွားသည့်အခါဆရာတော်ဘုရားထံမှသာဓုသာဓုသာဓုဟုလေးလေးတွေ့တွေ့ သာဓုခေါ်တံထွက်ပေါ်လာ၏တန်ဃာတော်များသည်ရာတော်ဖျားကျမ်းမာရေးအတွက်ဘုဇင်တုတ်တော်ကိုပရိစ္ဆရာတော်ဤနာမည်ထဲ့သွင်းလျက်ရွတ်ဆိုကြ၏ဥဆောင်ရွတ်ဆိုသောဥနာဂိန္ဒ၏အတန်မှာဩဇာရှိ၍သာယာနာပျော်ွယ်ကောင်းလှသည့်အတွက်ပရိသတ်များမှငြိမ်၍နာထောင်နားထောင်နေကြ၏ဘုဇင်တရားတံပြီးဆုံးသောအခါ၌လေဆရာတော်ဓမ္မသာဓုခေါ်တံ၃ကြိမ်ထွက်လာကြ၏ ထို့နောက်ဆရာတော်ဘုရားသည်ပတ်ဝန်းကျင်ကိုလျစ်လျူရှု၍မိမိတရားကိုတွင်တွင်ရှုမှတ်လေပြီဒေါက်တာခင်မောင်ညိုရောက်လာသဖြင့်ဒေါက်တာသိန်းသေးပြီလည်းလိုက်ပါလာ၏မကြဖြင့်ဆရာတော်၏နှလုံးခုန်တံကိုနားထောင်ကြည့်ကြ၏ဆရာတော်၏မျက်လုံးကိုလက်ဖြင့်ခွဲဖွေ၍လက်နှိပ်ဓာတ်မီးဖြင့်ထူးကြည့်ဤညှော်လေးပွင့်မရှိတော့ကြောင်းကိုဆရာဝန်နှစ်ဦးသိရှိလိုက်ကြ၏ တကားများနှစ်သိမ့်စီခြင်းအလို့နာဒေါက်တာခင်မောင်ညိုသည်စေအိမ်မှစေထုတ်ကြံကိုထုတ်ယူပြီးစေထိုးရန်ပြင်ဆင်၏ဆရာတော်သည်အကျော်များအလွန်အမင်းတက်လာ၍လွန်မသည်ငါဒူးများကိုကွေးခောက်ပြီးကြစံဟုအမိတ်ရှိလိုက်၏တကားများကိုဆရာတော်၏ဒူးနှစ်ဖက်ကိုကွေးကောက်ပြီးတစောင်းထိုင် အနေထားသို့ပြုပြင်ပေးလိုက်ကြ၏ဆရာတော်ဤဥကောင်းကိုလည်းတကားနှစ်ဦးကဖိမှပေးထားကြ၏ဆရာတော်ဤမျက်နှာတော်မှာ ချွေးသည်ချွေးပေါက်များတသွင်းသွင်းယိုစီးနေကြပါတော့လေမျက်နှာတော်မှာကြည်လင်တည်ငြိမ်နေ၏ဤတံများများလည်းမရှိချေပရိသတ်များကစူးစိုက်၍ကြည်ရှုနေကြသည့်အခိုက်ဆရာတော်၏အန်နှစ်ချက်မြအပါယာပွေလာလျက်လေဟထုပြည်လျင် မျက်နှာတော်မှာလက်ရာဘဲသို့အနှဲငယ်တင်း၍ကူကောင်းငိုက်သွားလေ၏ ဆရာဝန်များတဖန်စမ်းသပ်ကြပြန်၏ဆရာတော်ကမလှုပ်ရှားတော့ပါထိုင်လျက်ပင်ပြန်လွန်ခဲ့နေပြီတကားဆရာတော်ဤအိယာခြေရင်မန်ရန်တိုင်တွင်ဆွဲကပ်ထားသည့်ရှေးဟောင်းအချိန်မှန်နိုင်ကြီးကိုလှမ်းကြည့်ကြသည့်အခါနိုင်ကြီးမှထူးထူးဆန်းဆန်းရတ္တနေဆရာတော်ပြန်လွန်တော်မူသည့်အချိန်သည်ည9နာရီ48မိနစ်ဖြစ်ကြောင်းညွန်ပြနေပြီရွှေတောင်ကြီး တကယ်ပြိုလဲသွားပြီဖြစ်၍ပြိတ္တကြီးမှာမဖြေစီနိုင်တော့ပဲရှိုက်ကြီးတဲ့ငိုတွေးကြလေဆရာတော်ဘုရားဤသမီးဖြစ်သူဒေါ်တင်ရွှေမှာအသက်68နှစ်ရှိနေပြီဖြစ်၍သောကပရိဒေဝဖိစီးသည့်တံကို အလွန်ကြုံမခံစားရရန်ဆရာဝန်များကစိတ်ငြိမ်စေကျွေး၍ဖြေသိမ့်ထားကြရ၏သင်္ဘောကြီးထွက်တဲ့အခါလိုင်းမရက်တွေရိုက်ထုတ်လာကြမင်းနော် အဲ့ဒီအခါလှိုင်းမှုပြီးအော့အန်ကြလိမ့်မယ်အော့အန်သူများယုံမုံလိမ့်မယ်အဲ့ဒီတော့အပမာဒတရားနဲ့မိမိတို့ကိုယ်ကိုထိမ့်သိမ့်ကြလူဆုံးရင်သင်္ဘောကြီးထွက်မယ်နော်တရားရှုမှတ်ပြီးတဲ့ယောဂီတိုင်းကိုဘုန်းကြီးလက်မှတ်ပေးထားပြီးပြီလက်မှတ်မပြောက်စီကြနဲ့တတိပဋ္ဌာန်တရားဆိုတာတစ်သက်လုံးရှုမှတ်နေရမယ်တရားနော်သင်္ဘောကြီးထွက်ပြီးရင်နောက်သင်္ဘောငယ်တွင်ထွက်ပါဦးမယ် မမိမလျော့ပဲအားသေးပြီးရှုမှတ်ကြဆရာတော်ဖရာမပြန်မမီအခါကသတိပေးညှိုးစော်ခဲ့သောစကားခွန်များသည်လေထဲတွင်ပြန်ဝဲလျက်ယခုအခါအဘိပေပြည်ပြန်ထင်ရှားလာကြပြီတကားဟန္တာဒာနိဘိက္ခဝေအာမန္တယာမိဝောဝယဓမ္မသင်္ခါရာအပမဒေနသမ္ပါတိသာယဟန်တို့သင်တို့အားငါဖရာယခုမိမှတော်မူပြီအား ပြုပြင်ပေးရသောသင်္ခါရတရားတို့သည်ပျက်စီးခြင်းသဘောရှိတွင်ဖြစ်၍မမေ့မလျော်သောတတိတရားဖြင့်ကိစ္စပြီးမြောက်အောင်အားထုတ်ကြကုန်သောဘုဒ္ဓမြတ်စွာ၏ပစ္စည်းမဝါစာနောက်ဆုံးစကားတော်ကိုပဲ့တင်ထား၍တော်ကူဆရာတော်ဘုရားမိန့်မှန်လီခဲ့သည်တကားအန္တိမဇာပနာပူဇော်ပွဲ ပြန်လွန်တော်မူသည့်ညကထူးခြားချက်များတော်ကုဆရာတော်ဥနန္ဒီယသည်ကောဇာတက်ကြီး1252ခုနှစ်ဝါကောင်လပြည့်ကျော်3ရက်နေ့တွင်ဖွားမြင်ခဲ့ပြီလျင်1348ခုနှစ်တကူလပြည့်နေ့ည9:48မိနစ်တွင်ပြန်လွန်တော်မူသည်ပြန်လွန်သည့်အချိန်၌တက်တော်68နှစ်ရှိပြီးဝါတော်41ဝါရှိပါသည် ဆရာတော်ပြန်လွန်သည့်အချိန်၌ကျောင်းသင်္ကန်းတစ်ခုလုံးထူးထူးခြားခြားစိတ်ငြိမ်လျက်ရှိ၏ခါတိုင်းညည၌ခွေးဟောင်တံများညနှင့်အော်တံများနှင့်လူတံများကိုကြားနေကြပါသည်ထိုပြန်လွန်သည့်ည၌ပြန်လွန်ချိန်လောက်တွင်တစ်ကြိမ်ည10နာရီခန့်တွင်တစ်ကြိမ်နာနဲ့10နာရီခန့်တွင်တစ်ကြိမ်နာနဲ့4နာရီခန့်တွင်တစ်ကြိမ်ကျောင်းဝင်းတစ်ခုလုံးအလွန်သင်းပြမှုကြိုင်နေပါသည် ကျောင်းဝင်းအတင်းအတွင်းရှိဇေဒီပတ်ဝန်းကျင်၌တရားရှုမှတ်နေကြသောယောဂီများသည်အလွန်ထူးခြားသည့်မှုေးယနာကိုရကြသည့်အခါမိသည့်အပင်များမှ အနှထွက်လာသည်ဟုစူးစမ်းသည့်အနေဖြင့်တစ်ပင်ပန်းပင်များကိုလိုက်နှမ်းကြည့်ကြ၏ကျောင်းများပေါ်နှင့်ဓမ္မယုံပေါ်တို့တွင်ရှိနေကြသောလူအပေါင်းတို့လည်းထိုမှုေးယနာကိုရှူချိုက်ကြရသည်သာဖြစ်၏မိသည့်ပန်းယနာနှင့်မှလည်းမတူ ရေမွှေးနာဒုနှင့်လည်းမတူသော ထိုမွှေးရနာကမြည်သည့်အကြောင်းကြောင့်သင်ပြနေသည်တည်းဆရာတော်ဤဇီဝိန်ချုပ်ငိမ့်ပြီးသောယုတ်ကလတော်ကိုနတ်များက ပူဇော်ခြင်းပင်မဟုတ်ပါလောဟောပါပြောင်းဤနေသော ယုတ်ကလတော်ဆရာတော်ဤမိမ့်မထိုင်တစောင်းထိုင်အနေအထားဖြင့်ပြန်လွန်တော်မူရာပြန်လွန်တော်မူသည့်အချိန်၌ညီညူခြင်းတတိမေခြင်းမျက်လံခြင်း အကျော်ဆွဲခြင်းစသည်တို့မဖြစ်ပေါ်ချေအမှတ်တတိငဲလျက်ငင်းငင်းသာသာပင် ပြန်လွန်တော်မူ၏ပြန်လွန်တော်မူပြီးနောက်ယုတ်ကလတ်တော်ကိုအိယာစီတို့တည်မှကြသည့်အခါဆရာတော်ဤယုတ်ကလတ်မှာထူးထူးခြားခြားပေါ်ပါနေသည်ကို တွေ့ကြရပြန်၏ဆရာတော်ဖျားသည်မပြန်လွန်မီအခါကတာမန်လူတဦးထက်တဆခွဲမျှကိုခန္ဓာဝဖြိုးပြီးလေးလံသည်ဖြစ်ရာ ဆရာတော်အချီမယံမဆူထားပြီးဆရာတော်မတ်တရနိုင်ညာနှင့်လဲမကြရန်ထူမပေးရသည်ပင် အလွန်အားစိုက်ကြရပါသည်။တာမန်လူတို့၏ယုတ်ကလသည် မသေးမီအချိန်ကားထက်ပို၍လေးလံလေးရှိသည်။ဒီလွန်ပြီးမကြမီတောက်တင်းလာသည့်အတွက်ချီမယံပို၍ခက်လာသည်။တော်ဦးဆရာတော်၏ယုတ်ကလတော်မှာထိုသို့မဟုတ်ပေ။ပြန်လွန်သွားပြီးသည့်တိုင်အောင်အသားရည်များမှာနှွေးနှွေးထွေးထွေးပင်ရှိလျက် ချွေးသည်ချွေးပေါက်ကလေးများပင်စုနေကြပါသည်ခြေလက်များမှာလည်းတောက်တင်းမှကြိုးခြင်းမရှိပဲအသက်ရှင်နေစဉ်ကအတိုင်းပင်နူးညပြောင်းအိနေကြပါသည်ဆရာတော်ပြန်လွန်တော်မူသည့်အချိန်၌ရန်ကုန်မြို့စောက်လုံရေးကော်ပိုရေးရှင်းရုံးချုပ်မှဦးစီးအရာရှိဦးစိန်တန်းနှင့်သူ၏သားဖြစ်သူဆယ်ရန်ကျောင်းသားမောင်ကျော်ဦးခိုင်တို့လည်းအနည်းတွင်ရှိနေကြပါသည်ဦးစိန်တန်းတို့တာဖဤဆရာတော်စတင်နေမကောင်းသည့်အချိန်၌ တော်ဟုရိတ်တာတို့ရောက်ရှိလာကြပြီးနောက်ဆရာတော်ဘုရားအားနောက်ဆုံးအချိန်ထိအနိကပြုစုခဲ့ကြပါသည်ကျွန်တော်အမြင်ကတော့ဆရာတော်ဘုရားဟာမပြန်လွန်သိပဲနဲ့ပြန်လွန်သွားတယ်လို့ယူဆတယ်ဗျာသိနှမျောကိုကောင်းတယ်ဆရာတော်ဖျားနေတဲ့အချိန်မှာဆရာဝန်10ဦးလောက်အနီးဝန်းကျင်မှာ ရှိနေပေမဲ့ခင်မီ ကုသကရိယာတွေကမရှိဘူးအချွဲတလိနှိုက်ထုတ်ပေးနိုင်တဲ့ကရိယာနဲ့အသက်ရှူချောင်ဖို့ အောက်ဆီဂျင်ဘူးရှိရင်တောင်ဆရာတော်တက်တာကောင်းမွန်သွားနိုင်ပါလေအခုဖြစ်ပုံကဆရာတော်ဘုရားကိုယ်တိုင်က အလွန်ဖြူစင်ပြဝပြီးနိုင်ငံရစည်းဝါးများကိုမသုံးချင်ဘူးဓမ္မောတထအစည်းကြီးကိုပဲယုံယုံကြည်ကြည်ညီဝဲတယ်တက္ကမများရဲ့စေတနာကို မလွန်ဆန်ကျင်လို့ဆရာဝန်နဲ့စေအကုသခံတဲ့အခါမှာလေ ဆရာတော်အားကုသပေးနေကြဖြစ်တဲ့ရွာခံဆရာဝန်ဒေါက်တာခင်မောင်ညိုသို့မဟုတ်ဒေါက်တာတန်းထွန်းတို့ကိုသာကုသစီလိုတယ်တရားလာ အထုကြတဲ့ဆရာဝန်ကြီးများကိုပြိဘောဓမဖြစ်စေခြင်းဘူးနောက်ဆုံးမှာတော့ဗျာပြန်လွန်တော်မူတဲ့အထိဆရာတော်ဟာ သူ့ဝေဒနာများကိုသိညိခံသွားတာပါပဲဟုတ်ကဲ့ဗျအခုနောက်ဆုံးဖြစ်တဲ့ယောဂါကဝန်းချုပ်စီးချုပ်ဆိုတော့ ယခင်ဆရာတော်ခံစားရတဲ့ယောဂကြီးတွေနဲ့နိုင်စာရင်တီးဖွဲသလိုဖြစ်နေတာပေါ့ဒါပေမဲ့လေသင်လုံးမှွေနှောက်တဲ့ဝါရောမွေရဲ့အစိတ်ကအလွန်ပြင်းထန်နိုင်တာကလားဗျာအေးလေမာနရဲ့အသင်အပင်တွေအောင်ပွဲခံသွားတာပဲဆရာတော်ဤယုတ်ကလကိုချီမှရွှေ့ပြောင်းရာ၌ဥတန်းစိန်ကိုယ်တိုင်ပါဝင်ခဲ့သဖြင့်ယုတ်ကလတော်ဤထူးခြားစွာပေါ်ပါနေခြင်းကိုဥတန်းစိန်မှာသတိပြုမိပြီ သေလဲတောက်တင်ပုံနာကင်းတော်ကုဆရာတော်ပြန်လွန်ကြည့်သည့်နောက်ယုတ်ကလတော်မပုတ်မနံရန်ဆေးသွင်းသည့်ကြောင်းခံတွင်းမှဓာတ်စီလောင်းထည့်သည့်ကြောင်းဓာတ်မီကြစ်ကြောက်ထည့်ထားသည့်ကြောင်းစသည်ဖြင့်အမျိုးမျိုးအကြံပြုကြ၏ဆရာတော်ဤသီလသမာဓိပညာကိုကျွန်ုပ်တို့ယုံကြည်တယ်လေးစားတယ်ပုတ်မပုတ်ကျုပ်တို့ခုမြင်ကျင်တယ်ဘာစီးမှမသွင်းမှနဲ့ငကိုအတိုင်းထားပါယုတ်ကလတော်ကိုမြည်ပြီးစေးနှင့်ညမပြုတ်ကျင်ပဲ။ ငโกပဂရိထားရန်လူလားသည့်တရားများဘက်ကလူများစုဖြစ်သည့်အတွေ့သူတို့၏ဆန္ဒအတီဖြစ်သွားပါသည်တဏှုညတွင်ယုတ်ကလတ်တော်ကိုဆရာတော်ကျင်းဆက်နေကြဖြစ်သည့်အိယာထက်၌ပင်ကြာသင်္ကန်းလွှမ်းခြုံလျက်ကနက်ကနံချီပြူကိုခေါင်းရင်းတွင်စိုက်ထူလျက်ကျင်စင်ထားကြပါသည်တကူလာပြီးကျော်တရက်နေ့နန်နဲ့စောစောတွင်မှုတုံမြို့မှတကာရင်ဥသိမ့်တင်သည် ပန်းစည်းကိုကင်လျက်ရိတ်တာတွင်သို့ဆက်ပြီးစီးဝင်လာပါသည်။ခါတိုင်းနေ့များကဲ့သို့ပင်ပန်းစည်းကိုဖျားပူဇော်ပြီးနောက်ဆရာတော်အားတဏီကုံတုစုရန်အတွက်ဥသိမ့်တင်လာရောက်ခြင်းဖြစ်သည်။ယမန်နေ့မိုးမချုပ်မီအချိန်ကဥသိမ့်တင်မူဒုံတို့ပြန်သွားခဲ့သည်ဖြင့်ဆရာတော်ပြန်လွန်သည့်အကြောင်းကိုသူမကြားရသေးချေထို့ကြောင့်အပြုံးပန်းဝေဝေဖြစ်ရိတ်သာနေလူအပေါင်းကိုဥသိမ့်တင်နှုတ်ဆက်၍စိတ်ဆက်ပြီးကိုသွန်းလာပါသည်။ဟဲ့သိမ့်တင် ညရာရှားလွန်ပြန်လွန်သွားသည်ဟဲ့ယာအတော်ကြီးတူထံမှဥသိမ့်တင်မမျော်လိတော့စကားကိုကြားလိုက်ရသည့်အတွက်ဥသိမ့်တင်သည်ဆက်ပြီးနှင့်အန်စီတို့ကိုလွတ်ပစ်ပြီးသင်္ကြန်ကြောင်းလေးပေါ်သို့ပြေးတက်သွားလေ၏ကြာသင်္ကန်းခွန်းချုံထားသည့်ယုတ်လတ်တော်ကိုဖူးတွေ့ရသည့်အခါဥသိမ့်တင်ရင်ဝယ်ဆုနှင့်သွားပြီးမျက်ရည်များလိတ်မစင်းရန်စိတ်ကိုတအားတင်းလိုက်ရသည် ယုတ်လတ်တော်ဤနဘေးတွင်ဖြည်းနှင်းစွာဒူးထောက်၍ ပစစ်တုကဂါရဝအပြည့်ဖြင့်ဥချပြီးနောက်ဥသိမ့်တင်သည်လက်တော်ကိုစုပ်ကင်လိုက်၏ရေခဲတုံးကိုစုပ်ကင်လိုက်ရသည်နှင့်ဥသိမ့်တင်တကူလုံးသိပ်ကနေအိစိတ်သွားသည်ကိုခံစားလိုက်ရ၏ဥသိမ့်တင်ဤလက်သို့အေးဓာလျင်မြန်စွာကူးဆက်လာသည့်အတွက်ဥသိမ့်တင်လက်ကောက်ဝတ်မှလက်ပတ်နာရီသည်ပင်လက်တံများမလှုပ်ရှားတော့ကြောင်းကိုဥသိမ့်တင်မြင်တွေ့လိုက်ရ၏ လက်တော်ကိုလှုပ်လိုက်သည့်အခါနာယီလက်တံများတဖန်သွားမြဲသွားနေကြသည်ကိုဥသိမ့်တင်မြင်တွေ့ရပြန်၏ယုတ်ကလတော်သည်မပုတ်မသိုးရန်အေတလွတ်နေပြီတကားဧကန်တမပုတ်မသိုးတော့ပြီဥသိမ့်တင်လေးနဲ့စွာကောက်ချက်ချလိုက်၏မကြာမီမောင်မြိုင်မြို့မှဆရာဝန်တဦးသည်ဆရာတော်၏ယုတ်ကလကိုဆေးသွင်းရန်ဆေးနှင့်ကရိယာများကို ယူဆောင်လျက်တော်ကူရိတ်တာသို့ရောက်လာ၏ဆရာတော်၏တကာရင်တူဖြစ်သည့် မွန်ပြည်နယ်ပြည်သူ့ကောင်စီအတွင်းမှဦးကြီးစိန်ကစေလွှတ်လိုက်ခြင်းဖြစ်၏ဦးသိန်းတင်ဦးဆောင်သောတကားများကစေမသွင်းညာကကွက်ကြ၏စေသွင်းလိုက်လျင်ယုတ်ကလတော်မှာတဘာဝပြက်ပြီးအယောင်မဲသွားလိမ့်မယ်ယုတ်ကလဤတဘာဝပြက်ခြင်းကိုတကားများမလူလားသည့်ဤသူတန်ဃာတော်များကလည်းမလူလားကြချေထို့အတွက်စေသွင်းညာလာရောက်သောဆရာဝန်သည်စေနှင့်တကွမော်မြိုင်တို့ပြန်သွားရသည်ထို့နေ့တွင် ရိတ်သာတွင်ရှိယောဂီများနှင့်တော်ကူတကွန်တိုင်းရွာညီနောင်မှရွာသူရွာသားများသည်ယုတ်ကလတ်တော်ကိုအဆက်မပြတ်လာရောက်ထူးမြော်ကြ၏ညနေပိုင်းသို့ရောက်သောအခါယုတ်ကလတ်တော်ကိုရီချိုးပေးသည့်မသိအခြေအတင်ဆွေးနွေးကြပြန်၏ဤတွင်လည်းသဘာဝအပြတ်မခံစေလိုသည့်ဘက်ကအနိုင်ရသဖြင့်ယုတ်ကလတ်ပေါ်၌နှစ်ထပ်သင်္ကန်းကိုလွှမ်းအုပ်ပြီးလျင် ထိုသင်္ကန်းပေါ်သို့ကင်မွန်း၏အနှင်းငယ်ဖြန်းချပေးခြင်းဖြင့် စတိအမှုဖြင့်ရေချိုးခြင်းကိစ္စကိုပြီးမြောက်စေကြ၏ထို့နောက်ယုတ်လတော်ကိုလူအများတို့စနစ်တကျတန်းစီကပူးမြော်နိုင်ရေးအတွက်နေရာပူမူကျေဝန်းသည့်ဓမ္မယုံကိုတို့ပြောင်းရွှေ့ရန်စီစဉ်ကြ၏ဆရာတော်ကျင်းဆက်ခဲ့ဘူးသည့်ကဒင်ကိုဓမ္မယုံ၌ခင်းကျင်း၍ယုတ်လတော်ကိုသေချကြ၏ထို့နောက်ယုတ်ကလပ်ပေါ်သို့ရင်ကောင်များမဆင်းသက်နိုင်ရန်ဇာပိညာဖြင့်လုံချုံစွာကာယံကြ၏ ယုတ်ကလတော်ကိုလက်လှမ်းမမီနိုင်ရန်အတွက်လဲလူသွားလမ်းကိုအနှဲငယ်ခွာလျက်ကြိုးတမ်းဖြင့်တာထားကြ၏ယုတ်ကလတော်ကိုလာရောက်ကူးမြော်ကြသော လူဦးရေသည်ဒုတိယနေ့တွင်ပို၍များပြားလာ၏ယုတ်ကလတော်မှာဆရာတော်ပဂတိကျိမ့်ဆက်နေသည့်အလားကြီးငိုပွဲဖြစ်သည့်အပြင်ဆရာတော်ခြေလက်ကိုအင်္ဂါများသည်တောက်တင်းမှကြိုးခြင်းမရှိအသားရည်များမှလည်းဝါဝင်းလျက်ငကိုအတိုင်းပြော့ပြောင်းလျက်ရှိကြ၏အပုပ်နာလည်းလုံးဝမရှိသေး ဆရာတော်ယုတ်ကလဤထူးခြားမှုတည်င်းသည်တယောက်စတထောင်ဆိုသလိုတည်င်းပြန့်နှံ့သွားသည့်အတွေ့ပတ်ဝန်းကျင်ရွာများမှလူပေါင်းတို့တောင်းတောင်းဖြဖြလာရောက်ကြပြီးယုတ်ကလကိုဖူးမြော်ကြ၏လက်တကန်းအကွာမှဖူးမြော်ကြရသည်ကိုမကျေနပ်နိုင်ပေအသာတော်ကိုထိတွေ့ကိုင်းတွယ်လူကြသောဆန္ဒဖြင့်ခလေးရောလူကြီးများပါကျိုးတန်းကိုဖိတိုးလျက်ယုတ်ကလကိုကိုင်းတွယ်ကြ၏ ထိမ့်သိမ့်နေကြသည်တရားများနှင့်ဥပဇင်းများကမေတ္တာရက်ခံကြတော်လေပြိတ္တကမနာယူကြခြင်းတယောက်ကင်ခွေရသွားသည်ကြံလူများကလည်းကင်ချင်လာကြသည်ကင်ခွေရလိုက်မှကျေနပ်သွားကြသည်စောစောကတည်းကပင်ဆာမများကတရားများကို ရှင်းပြထားသည့်အချက်တစ်ချက်မှာလူတို့၏လက်များတွင်မမြင်နိုင်သည့်ဘက်တီးရီးယားပိုးမျိုးစုံကျွဲကပ်နေရသဖြင့်ထိုပိုးများကရုပ်ကလပ်သို့ကူးဆက်သွားလျင် ယုတ်ကလယိုရင်းပျက်စီးနိုင်သည့်အချက်ပင်ဖြစ်၏မှန်ပါသည်လူတို့၏လက်နှင့်ထိတွေ့မှုကိုခံရသောယုတ်ကလတော်၏အသားရည်များသည်ဝါဝင်းနေရာမှညိုရိလာကြ၏လူတို့မကိုင်းတွယ်ရန်မြည်တို့ကာကွယ်ရအနီညနဲ့လာသောအခါအဆောက်ချထားသောတကားများ၏အလစ်တွင်ကူးကောင်းတော်မှသပင်များကိုပင်တစ်ချောင်းရရနှစ်ချောင်းရရဆွဲနှုတ်သူများလည်းပေါ်ပေါက်လာကြပါသည်သက်ဝင်လှုပ်ရှားဆံတော်များ ဆရာတော်မပြန်လွန်မီကရိတ်သိမ်းထားသောဆံစကလေးများသည်ပလင်းအတွင်း၌တပင်နှင့်တပင်လိန်ရှက်ပြီးချင်းလုံးအတွင်ဈေးကြီးအတွင် ပုံဆောင်လာကြသည် တော်ကူရိတ်သာတွင်တည်င်းသုံးနေသော ဥဝါယမသည်ဆရာတော်ဤသပင်နှင့်ငယ်ကိုပင်နစလင်ပလင်းလွတ်တလုံး၌ထည့်ထား၏စံပင်များပြီးဝတ်နေရန်ခဲရန်ကောင်းနှင့်တမင်္ဂလာဖိချထား၏တရက်နှစ်ရက်ကြာလျင်စံပင် တချောင်းစီသည် အသက်ဝင်လာသည့်အပမာလူလွကြွထောင်လာ၏တပင်နှစ်တပင်တပြေးပြေးပူးရှင်ကချင်းလုံးကဲ့သို့လုံးလာကြ၏ထို့နောက်အထက်ပိုင်းရှိဆံစများသည် စုရှက်လျက်ကဇေဒီအသွင်ခြုံတက်လာ၏ထိုဆံတော်ကိုဥဝါယမပြသသဖြင့်ကျွန်တော်ကိုယ်တိုင်ဖူးမြော်ခဲ့ရပါသည် အခြားပုဂ္ဂိုလ်များ၌သိမ့်စီထားကြသောဆရာတော်၏စံပင်ဇများသည်လည်းအလားတူပင်ဓာတ်တော်တွင်ဈေးဒီအတွင်လုံးချွန်လာကြကြောင်းကြားသိရပါသည်ထို့အတွက်ဆရာတော်၏စံပင်များကို သူသူငန်းငါလိုချင်လာကြသည်မှာမဆန်းလှပါ ထိုမျှသာမကဆရာတော်ဝတ်ယုံတုံးဆွဲခဲ့သည့်သင်္ကန်းများသင်းပိုင်များမျက်နှာတုပ်ပွားနှင့်လက်ကင်ပွားများအခြားအသုံးဆောင်များတို့ကိုလက်ဥရာယူငင်ကြတော့၏ ကျွန်တော်တော်ကူရိတ်သာသို့ရောက်သွား၍ဆရာတော်အထိတ်မှဗိမာန်တိဆောက်လင်ဆရာတော်၏အသုံးဆောင်ပစ္စည်းများကိုစုပေါင်းထားရှိရမည်ဟုကြံပေးသည့်အခါနောက်ကျနေလေပြီသို့တော်ကနက်ကတန်ချီတပိတ်ကြာသင်္ကန်းပဒုမာသင်္ကန်းဖဏစာဥ္စာတမ်းများစသည့်အရေးကြီးသော ပစ္စည်းများကြံ့ညက်နေသေးသည်ဖြင့်တော်ပါသေး၏ဟုပင်တက်ပြင်ချရပါတော့၏ဆရာဝန်များ၏စုံစမ်းချက် တော်ကူဆရာတော်ပြန်လွန်သည့်အချိန်၌တော်ကူရိပ်သာတွင်ရန်ကုန်မြို့စိတ်ဒဇဆေးရုံမှတူးကူဆရာဝန်ကြီးဒေါက်တာသိန်းထေးဖေနှင့်လက်ထောက်ဆရာဝန်တယောက်မိထီလာမြို့အနာကြီးဆေးရုံမှဒေါက်တာတန်းစိန်စကိုင်းမှဒေါက်တာဒေါ်မိမီရောခံဆရာဝန်များဖြစ်ကြသောဒေါက်တာခင်မောင်ညိုဒေါက်တာတန်းစိန်စသည်ဖြင့်ဆရာဝန်၁၀ဦးခန့်ရှိနေကြ၏ဒေါက်တာသိန်းထေးဖေသည်ဘာသာရေးတွင်အထူးစိတ်ပါဝင်စားနေသည့်အလျောက် တော်ဘူးဆရာတော်ဤသီလသမာဓိပညာနှင့်ဆက်ဆက်၍ယုတ်ကလဤအခြေအနေကိုကိုယ်တိုင်စောင့်ကြကာစမ်းသပ်ခဲ့၏အသက်ရှင်နေသော လူဤခန္ဓာကိုယ်သည်နှွေးနှွေးထွေးထွေးရှိ၏ဝယ်လွန်ပြီးသောအခါတွင်သူ့ကိုယ်ပူခြင်းသည်ပတ်ဝန်းကျင်အပူချိန်တို့ရောက်သည့်တိုင်အောင်တဖြည်းဖြည်းလျော့ဆင်းသွား၏တော်ဘူးဆရာတော်ဤခန္ဓာကိုယ်သည်ပြန်လွန်ပြီးသည့်ညဥ်ပိုင်း၌နှွေးနှွေးထွေးထွေးပင်ရှိနေ၏ နောက်နေ့နာနဲ့တွင်ဥသိမ့်တင်စမ်းသပ်သိရှိလိုက်တဲ့ကဲ့သို့ခန္ဓာကိုယ်မှာရည်ခဲတုံးပေါ်မှာအေးဆက်နေ၏ဒုတိယနေ့တွင်မူခန္ဓာကိုယ်သည်နွေးနွေးထွေးထွေးတဖန်ရှိလာပြန်၏တဖန်သာမန်ခန္ဓာကိုယ်၏အသားရောင်သည်တွေးလေပတ်မှုရတ္တ၍တွေးခဲဖွဲ့လာခြင်းကြောင့်ကွယ်လွန်ကြီး၃နာရီခကြာလျင်ဖြင့်အကွက်အပြောက်များပေါ်လာကြ၏တရက်ခွဲ၂ရက်ခကြာလျင် ဝွန်ပိုက်ပတ်လည်၌အစိမ်းရောင်အကွက်များပေါ်လာကြ၏သုံးရက်ကျော်သည့်အခါပခုံးခါနှင့်ခြေပြားလက်ပြားများတွင် ခရမ်းရောင်ပေါ်လာ၏တော်ဘူးဆရာတော်၏ယုတ်ကလမှလူတို့အကင်တွယ်လွတ်ပြီးဖုံးအုပ်ထားသည့်နေရာတို့၌အသားရောင်ငကိုအတိုင်းမိပါတည်ရှိနေ၏ရက်20ကျွန်းလွန်လာပြီးသည့်နောက်၌ပင်ဝွန်ပိုက်အယောင်မှဝါဝင်းလျက်ပင်ရှိပြီးေါင်နှစ်ဖက်မှရွှေရောင် အသားပေါ်တွင် အစိမ်းရောင်ထိုးခွင်းအကွက်များထင်းထင်းပေါ်လွင်နေပေ၏ တဖန်သာမန်အလောင်းကောင်များ၌ထင်ရှားသော ပြောင်းလဲမှုတရမှကျွတ်သားများတောက်တင်းလာခြင်းဖြစ်၏မျက်ခွန်နှင့် အောက်မေးယူကျွတ်သားများသည်တေဆုံးပြီးနောက်3-4နာရီအတွင်း၌တောက်တင်းသွားကြ၏တို့အတွက်မျက်စိခွေနေခြင်းပဇာဟနေခြင်းတို့ကိုပြုပြင်ပွေး၍မရတော့ချေထို့နောက်မျက်နှာကျွတ်သားများလေပင်ကြွက်သားများ လက်ချီတို့၌ရှိသောကြွက်သားများကတဖြည်းဖြည်းတောက်ခိုင်သွားကြသည့်အတွက် တရက်ကြော်သွားလျင်ပင်ခြေလက်များကိုကွေးကောက်၍မရတော့ချီလေပင်ကိုလည်းလှဲ့၍မရခြေချောင်းလက်ချောင်းများကိုလည်းကွေးကောက်၍မရတော့ချီတော်ဦးဆရာတော်ဤယုတ်ကလကို82နာရီအထိဒေါက်တာသိန်းသေးပေသည်အနိကစမ်းသပ်ခဲ့၏ထို့နောက်105နာရီတိုင်အောင်မိမိတပည့်ဆရာဝန်အားစမ်းသပ်စေပြီးနောက်မိမိထံသို့သတင်းပို့စေ၏ထို့သော105နာရီ9ရက်ခစမ်းသပ်ပြီးသည့်အခါ ဆရာတော်ဤယုတ်ကလသည်တောက်တင်းမှုမရှိကြောင်းဒေါက်တာသိန်းချေဖေမှတ်ချက်ချခဲ့၏ဆရာတော်ယုတ်ကလကို25ရက်အထိထားရှိခဲ့ရာသို့နောက်ဆုံးရက်အထိခြေလက်များကို၎င်းခြေချောင်းလက်ချောင်းများကို၎င်းကွေးဆ၍ရပါသည်အောက်မေးကိုပင်လှုပ်ရှား၍ရကြောင်းကိုကျွန်တော်ဤရှေ့၌စမ်းသပ်ထည့်ပါသည်အထူးဆန်းဆုံးအချက်မှာဆရာတော်ဤယုတ်ကလသည်သဘာဝကိုစကျင်လျက်ဖူးယောင်ပုတ်ပွားခြင်းလုံးဝမရှိခြင်းပင်သည် သာမန်လူတွေယုတ်ကလကကြက်သားဝက်သားငါးအပေကဲ့သို့တရက်ကျော်လာပြင်ပင်ပုံနာစထွက်လာ၏ဘက်တီးရီးယားပိုးမွှားများ၏ခြေဖြတ်မှုကြောင့်အသွေးအသားများပျက်စီးကပုပ်ရည်များယိုစီးထွက်လာကြ၏ပုပ်ဟောင်သည့်ဓာတ်ငွေများလည်းထွက်လာကြ၏မျက်လုံးများလည်းပြူးထွက်လာ၏တို့အတွက်အလောင်းကောင်သည် မြင်မကောင်းရှုမကောင်းအောင်ဖူးယောင်ပုတ်ပွားလျက်အပုပ်ရည်တဇိုဇိုနှင့်အတုပပီတာစွာယွံပွဲဆက်ဆုပ်ွယ်ကောင်းလှပေတော့၏ တော်ကူးဆရာတော်ဤယုတ်ကလသည်25ရက်ကြာထားပါသောလေဖူးရောင်ပုတ်ပွားခြင်းမရှိ အပုတ်ရေယိုစီးထွက်ခြင်းမရှိအပုတ်နှဟောင်ခြင်းမရှိဥကောင်းဝမ်ဘိုက်ပေါင်ခြေလက်တို့၏အနေထားမှာငကိုအတိုင်းလောက်ပင်ရှိနေကြ၏၆ကရှုပ်တွသွားကြခြင်းလည်းမရှိချေသိပ္ပံပညာကမဖြေရှင်းနိုင်သောထူးခြားချက်များပေသည်မသိဉ္ဇိုဖြစ်သောဇာဗနာဘွယ် ဒေါ်ကူဆရာတော်ပြန်လွန်ပြီးသည့်နောက်အန်တီမဇာပနာပွဲကျင်းပရေးအတွက်ယာယီဇာပနာကော်မတီကိုဖွဲ့စည်းလိုက်ကြ၏ဇာပနာကော်မတီဝင်များသည် ရွှေကျင်ကိုင်းတန်ခနိုင်ကများဖြစ်တော်မူကြသောကမ္မဝဲရွာတိုက်ကျောင်းသစ်ဆရာတော်ရှင်သည့်ကျောင်းဆရာတော်ဝဲငယ်ဆရာတော်နှင့်တကွန်တိုင်ဆရာတော်ဥတီဇတို့အားဥတိုက်ဩဝါဒခံယူကြ၏ဆရာတော်များသည်ရွှေကျင်ကိုင်း၏စီကံဥပဒေနှင့်အညီ ယုတ်ကလတော်ကိုစောလျင်3ရက်နောက်ကြလျင်9ရက်ပြည့်သောနေ့၌အဂိဇာဗနာပွဲကျင်းပကြရန်တညီတညွတ်ဒီမိတ်ကြားကြကုန်၏တို့အတွက်ဇာဗနာကောမဒီသည်တော်ကူဆရာတော်ပြန်လွန်သည့်နေ့မှ9ရက်မြောက်နေ့ဖြစ်သော1349ခုတကူလပြည့်ကျော်9ရက်နေ့၌အန္တိမအဂိဇာဗနာပူဇော်ပွဲကျင်းပရန်အလင်းအမြန်ပြင်ဆင်ကြလေတော့၏မြန်မာပြည်အရရမှတပိတကများကြားသည့် ရရေးအတွက်တရင်စာတွင်ကြီးညာထည့်ပေးရန်ရန်ကုန်တွင်ရှိနေသောကျွန်တော်ထံသို့ဇာဗနာကောမဒီကအကြောင်းကြားလာသဖြင့်တင်းကြံအတက်နေ့တွင်ကြီးမုံမြမလင်းနှင့်ဘူတတော်တရင်စာတိုက်များသို့ကျွန်တော်သွားရောက်ပြီးကြော်ညာထည့်ပေးလိုက်၏1349ခုတကူနှစ်ဆန်းတရက်နေ့တွင်သတင်းစာများ၌တော်ကူဆရာတော်ဤဇာပနကြီးညာပါရှိလာသည့်အတွက်တပြီလုံးမှရဟန်းရှင်လူများသတင်းကြားသည့်ပြီးယူကျုံးမရဖြစ်ကြကုန်၏ ယဝိနိတပိတကများစွာတို့သည်လည်းမိယာကာယထသင်္ဘောတို့ဖြင့်ဇာမနပွဲမိရောက်လာကြကုန်၏တော်ကူရိတ်တာတွင်အပြည့်ရှိနှင့်သောယောဂီများသည်ဇာမနပွဲတွင်ပါဝင်ဆင်နွှဲရန်မိမိတို့၏ယထံများစီတို့မပြန်ကြပေရိတ်တာ၌ပင်တရားဆက်လက်ရှုမှတ်နေကြ၏ ယဝိဒေသများမှတပည့်တကာများအဆက်မပြတရဇရောက်လာကြသည့်အခါရိတ်တာဝင်းအတွင်းရှိတစ်ပင်အောက်များ၌၎င်းရိတ်တာဝင်းပြင်၌ရှိကြသောရာဘာကြံများအတွင်း၌၎င်းတဲခုနေထိုင်ကြရ၏လာသမျှပြိတ္တအပေါင်းတို့အားဒေါ်တင်ရွှေဒေါ်လှတင်တို့ဥဆောင်သောဧကန်ကျွေးမွေးရေးအဖွဲ့ကဝတ္တရားကြည်ပွန်စွာဖွဲ့ဖွဲ့ရရမွန်မွန်မြတ်မြတ်ဧကန်ကျွေးမွေးပေးကြ၏ အာယုံဆုံးကိုနာနဲ့9နာရီမှစတင်ကျွေးနွေးရာနာနဲ့10နာရီခန့်တွင်မှလက်စတတ်နိုင်ကြ၏တဖန်နေ့ဆုံးကိုနာနဲ့9နာရီမှစတင်ကျွေးမွေးရာမွန်းလွဲနာရီပြန်တစ်ချက်နှစ်ချက်ထိကျွေးမွေးရလေ၏ညနေပိုင်းတွင်မှရောက်လာကြသောဧည့်သည်များကိုလည်းစားလောင်မွတ်သိမ့်မှုကင်းရန်ညနေစာကိုတဲခန်းကျွေးမွေးကြပြန်၏ ထို့ကြောင့်လေစေတနာဘလဝနှင့်ကျွေးမွေးတာတော်ကူရိတ်တာက အသာလွန်ဆုံးဆိုသည့်ဂုံဝိတေတကိုရရှိလိုက်ပြီရိတ်တာကမြင်ညပင်ကျွေးကျွေးပရိသတ်ကများလွန်သဖြင့်အပူဝေစားလူသူများက အမြောက်များပင်ရှိနေကြပြီတို့အတွက်ရိတ်တာအဝင်လန်းတစ်လျှောက်တွင်ရွာသူရွာသားများလာရောက်ဖွင့်လှစ်ကြသော စားတော့ဆိုင်များသည်မှုပေါက်တယ်လို့တမဟုတ်ချင်းစီကားတိုက်နိုင်စွာပေါ်ပေါက်လာကြ၏ ရိတ်တာနှင့်ရွာတွင်သို့၎င်းရွာထိပ်ကားလမ်းမှသို့၎င်းအလွယ်တကူကူးတန်းသွားလာနိုင်ရေးအတွက်စိုက်ကားစိတ်တစ်ခုတည်းလည်းရုပ်ကြီးပင်ပေါ်ပေါက်လာပြီညအခါတွင်ရိတ်တာမိဇက်ကညလုံးပေါက်လေပတ်၍လျှက်စင်မီထိန်ထိန်လင်းနေစေသည့်အတွက်ပြိတ္တအပေါင်းတို့သည်ညိုညင်ကြောက်ကြမှုမရှိကြပဲတော်ဟုဆရာတော်ဤအပမဒီနာ မိမ့်မှာချက်အတိုင်းဝိပဿနာတရားကို အာထုကာအဖို့တန်သောအချိန်ကိုဂုံငုံစေကြ၏အန္တိမအဂိဇာမနကျင်းပရန်နေရာဖြစ်ရိတ်တာမှရာဘာချံတချံချားထားသည့်ကွင်းပြင်ငယ်ကလေးကို ရွေးချယ်လိုက်ကြ၏ရိတ်တာတွင်မှနေ၍ထိုကွင်းငယ်သို့ရုပ်ကလတ်တော်ကိုသေဆောင်ရန်အတွက်နိဗ္ဗာန်ရင်တစ်ခုကိုလည်းလှပစွာတည်ဆောက်ထားကြ၏ဇာဗနာအဖွဲ့ဝင်ဒါယကာများသည် ယောသားသည့်လေသမားဦးကြီးများဖြစ်ကြရာသရာတရားအရင်ခံ၍မိမိတို့ကြည်ညိုသည့်ဆရာတော်ဘုရား၏ဇာဗနာပူဇော်ပွဲအတွက်မိမိတို့မြင်သည့်ထားသလောက်အစွမ်းကိုအကောင်းဆုံးဖြစ်အောင်ကြိုးစားထားကြပါ၏မြို့ကြီးများတွင်ကျင်းပခဲ့ကြသည့်နာမည်ကြီးဆရာတော်ဘုရား၏ဇာဗနာပူဇော်ပွဲနှင့်နှိုင်းစာဖြင့်အလွန်ပင်သိငင်နေပေလိမ့်မည်ယုတ်ကလတ်တော်ယာယီစံမြန်းရန်စံကြောင်းတော်နိဗ္ဗာန်ကြောင်းတော်ကြာကလတ်တော်တို့ကို၎င်း ယုတ်ကလကိုတင်ဆောင်သေးယူရန်ကရဝိတ်ဖောင်တော်လှီတော်သားများနှင့်တီတော်တန်တို့ကို၎င်းယုတ်ကလတော်ကိုစိစိသေးဆောင်ယူရန်မြမများတရားနတ်မင်းများနတ်သားများစသည့်ထူးဆန်းပြောင်လက်သည့်အဝတ်တစားများကိုဝတ်ဆင်ထားသည့်ပြိတ္တများကို၎င်းနတ်လန်းဆိုင်ဝိုင်းတန်ငိုချင်းတန်စသည်တို့ကို၎င်းရှုမြင်ခြင်းနာပန်ဆင်ကြသူတို့က ကျေနပ်အားရရလိမ့်မည်မဟုတ်ချေတော်ဦးဆရာတော်သည်ယူသားရီလေသမဘဝမှာယဟန်ဘဝသို့ကူးပြောင်းခဲ့သူဖြစ်ပြီးလျင်42ဝါပတ်လုံးကျောင်းငယ်ကလေးများတွင်ယိုယိုအေးအေးပင်တည်င်းသုံးတုံမူခဲ့သည်ဂုံပကာသနာကိုမဖက်အပိစ္ဆတာဂုံတန်တုထိကဂုံတို့နှင့်ပြည့်စုံရဲ့ဝိပဿနာတရားပြပွားရေးအတွက်သာမိမိအသက်နှင့်ခန္ဓာကိုပေးအပ်ခဲ့သည်တတ်တော်ထင်ရှားရှိစဉ်အခါကပင် ကြီးကျယ်ခမ်းနားစွာပူဇော်ပသမှုကိုမလိုလားသောတော်ကူဆရာတော်သည်ဥဒုဇယုတ်ကလအစုမျှသာဖြစ်သောအဝိညာဏကအတုပအခြေ၌ဆံပြခန္ဓာစွာဇာဗနာပူဇော်ပွဲကျင်းပခြင်းကိုလူလားလိမ့်မည်မဟုတ်ချေဇာဗနာပူဇော်ပွဲကျင်းပရန်ကြီးညာထားသောနေ့သို့ရောက်နေပြီဆရာတော်များနှင့်တကွယဟန်ပရိသတ်နှင့်လူပရိသတ်တို့သည် ရိတ်သာပါရဝုံတစ်ခုလုံးပြည့်ကျက်နေအောင်ရောက်ရှိလာကြပါမည်တော်ကူဆရာတော်ဤယုတ်ကလကပဂရိကျင်းဆက်နေသည့်အလားလတ်လတ်ဆတ်ဆတ်လန်းလန်းဆန်းဆန်းပင်ရှိနေပါသည်အသားရောင်ပြောင်းလဲခြင်းဝန်းပိုက်ဖောင်းခြင်းဖူးရောင်ခြင်းရှို့တုပ်ခြင်းပုတ်ပွားခြင်းအရေးစီးခြင်းစသည်တို့လုံးဝမရှိခြင်းပုံနာပင်ကင်းနေပေသည်ဆရာတော်မပြန်လွန်မီကမကြာခဏရွတ်ဆိုပြခဲ့သည့်အတိုင်းအာလုံးကိုက်ညီနေချေပြီး ညည်းညူမရှိတတိမမေချိန်နေတိပြန်မျက်လံကြောဆွဲမရှိဘဲနှင့်ပေလဲတောက်တင်ပုံနာကင်းသည်ကြိုးရင်ဝိပဿနာတကူသည်ဝိပဿနာတကူကအထင်ရှားမြင်တွေ့ကြရလေပြီဆရာတော်ကြီးများဖရာပုပ်ပွားခြင်းမရှိအကောင်းမသိဖြစ်နေတဲ့ယုတ်ကလတော်ကိုတပည့်တော်တို့မိသိမ်းယူခြင်းမပြုလို့ကြပါဖရာဤအတိုင်းထားွေပြုတော်မူကြပါဖရာသာဗနာဖွဲ့ကောင်းဆောင်များကလျှောက်ထားပန်ကြားကြသည် ရာတော်များကနှီးနှောတိုင်ပင်ကြသည်ရွှေကျင်ကိုင်းတော်၏စည်းကမ်းများကအလွန်တင်းကြပ်သည်မဟုတ်ပါလားရွှေကျင်ကိုင်းတော်ရဲ့စီးမြင်ရတော်ယုတ်ကလတော်ကိုမိသိင်ကြကြမှာပဲတကားကြီးတို့ကျောင်းပြိဘုံထဲမှာလည်းဆက်ထားခွင့်မရှိဘူးတော်ကူဆရာတော်ရဲ့ယုတ်ကလမပုတ်သိုးဘူးဆိုတာမှန်တယ်ဒီလိုမပုတ်သိုးတဲ့ယုတ်ကလမျိုးကိုတို့နယ်မှာအလွန်ပူးတွေ့ရခဲ့ပါတယ်ဒါပေမဲ့ယုတ်ကလတော်ဟာအတုပယုတ်ညတာဖြစ်လို့ တွေ့တာစိကနေကြဖို့မကောင်းဘူးဗုဒ္ဓမြတ်စွာသက်တော်ထင်ရှားရှိစဉ်ကတောင်ငါခန္ဓာကိုအပုတ်ကောင်ကိုကြီးညိုနေလို့ဘာအကျိုးရှိမလဲတရားတွေ့သူသာငါဖျားကို တွေ့နိုင်တယ်ဒါကြောင့်တရားတွေ့အောင်သွားအားထုတ်ချေလို့ယဟန်ဝက်ကလိကိုဖျားမောင်းထုတ်ခဲ့ဘူးပါတယ်မဟုတ်လားပြီးတော့ဗုဒ္ဓမြတ်စွာပြိဋိဘံစံတော်မူတဲ့အခါယုတ်ကလတော်ကိုကြာကြာမထားပဲမြန်မြန်ကြီးမိသိမ့်อยู่ကြတယ်မဟုတ်လား ဒါကြောင့်သောကုဆရာတော်ကိုကြည်ညိုရင်ဆရာတော်ညွှန်ပြခဲ့တဲ့ဤနဲ့တရားတွေ့အောင်အားထုတ်ကြပါတရားနဲ့ပူဇော်ခြင်းဒီလားအမြတ်ဆုံးပူဇော်ခြင်းဖြစ်ပါတယ်ယုတ်ကလကိုကြည်ညိုနေုံနဲ့တရားတွေ့မှာမဟုတ်ဘူးဒါကြောင့်ရွှေခြင်းဂိုင်းတော်ရဲ့စီးမြင့်တဲ့ယုတ်ကလတော်ကိုမိသွင်းယူကြပါဒကာကြီးတို့ဆရာတော်များကတင်းညွတ်ဒီဩဝါဒပေးနေလေပြီတပည့်တော်တို့မသိညိုလူသေးပါခရားသိညိုလို့ယုတ်ကလတော်မိမစွဲရင်ဘယ်နဲ့လောက်ရပါမလဲ ယုတ်ကလတော်ကိုရဝေးနေပရိသတ်များဆက်လက်ဖူးမြော်နိုင်အောင်တပည့်တော်တို့ကိုရက်နှင်းငယ်ဆက်လက်ထားဝေပြုပါဗျာတကယ်လို့ယုတ်ကလကပုတ်ပွားလာမယ်ဆိုရင်တပည့်တော်တို့ချက်ချင်းမိသိညိုပါမယ်ဗျာပရိသတ်အများစုကလည်းယုတ်ကလတော်ကိုဆက်လက်ပြီးပူဇော်ထားလိုကြသည်တကားအားကိုတန်ဃာတော်ကမလွန်ဆန်လိုသည့်အတွက်အေးဘုန်းကြီးတို့ကတော့ဩဘာသာပေးပြီးပြီ ဩဝါဒအတိုင်းမလိုက်နိုင်ရင်ဘုန်းကြီးတို့ရဲ့တောင်ဝတ်တရားကကုန်ပြီတကားတို့ရဲ့တောင်ဝတ်တရားပဲကြံတော့တယ်တင်မပြတပည့်တော်တို့ရဲ့တာဝန်ထားပါဗျာဤတို့ဖြင့်ဇာပနာပွဲကိုရုပ်သိမ်းလိုက်ကြပါတော့ဤဇာပနာပွဲလာပြိတ္တများလေဆရာတော်ဤယုတ်ကလကိုအားရအောင်ပြုညွှန်ကြပြီးနောက်တတို့ဤတတို့ပြန်သွားကြလေဤကောင်းကြော်တံမှန်ကောင်း၌တလေပြန်သွားကြသောပြိတ္တများမှတစ်စီသတင်းကြားသိကြသော လုတ်သားပြည်သူအပေါင်းတို့သည်တော်ဘူးရိတ်တာတို့နေ့စဉ်မပြရောက်ရှိလာကြပြီးဆရာတော်ဤယုတ်ကလကိုဖူးမြော်ကြ၏ရိတ်တာ၌တညတဲခိုလိုကြသောရဝိဧည့်သည်များကိုတော်တင်ရွှေတို့၏ဧခံရေးဖွဲ့ကစေတနာပြည့်ဝစွာဖြင့်ဧခံကျွေးမွေးကြ၏ချက်ရေးပြုတ်ရေးစီမံရေးတို့နှင့်တရဇတ်မအားလအောင်လုံးလေလိုက်နေသောတော်တင်ရှိမှဖသမဲတော်ဤယုတ်ကလအနီးပါးတို့ပင် မတိနိုင်အားသဖြင့်ပရိဒေဝမိတောက်လောင်မှုတက်တာဝိရသွားပြီတို့ရာတွင်ကြာရှိစွာအိမ်မီပြက်ကကိုစိတ်ပင်မန်းစွာ လုတ်ကင်နိုင်နေရသည့်အတွေ့ပိန်ချုံနွမ်းလျက်လျက်ဒေါ်တင်ရွှေနှင့်တကွဧကန်ကျွေးမွေး၍ဖွဲ့ဝင်ရသည်တဖြည်းဖြည်းပိန်ချုံနွမ်းလျက်လာကြ၏ပရိသတ်များကိုထိမ့်သိမ့်ကြက်မှ၍ဆရာတော်ဤယုတ်ကလတ်ကိုနေညမပြစောက်ကြနေကြသောဇာဗနာအဖွဲ့ဝင်ဒါယကာများလည်းမသက်သာကြသချေ။ တဖြည်းဖြည်းပင်ပန်းနွမ်းကြီးလာကြပြီသာသည်မိညကြအောင်စောက်ကြနေရဥမီနိဆရာတော်ဤယုတ်ကလသည်6ရက်9ရက်10ရက်9ရက်တို့တိုင်အောင်လည်းမပုတ်တိုးပဲအကောင်းပဂတိရှိနေသည့်အတွက်တကာအချို့ကမှန်ကောင်းတွင်၍ဗိမာန်တိဆောက်ကအမြဲပူဇော်ထားရန်ကိုပင်အကြံပေးလာကြသည်ဆရာတော်ဤယုတ်ကလကိုလာရောက်ဖူးမြော်သူတို့ကတကြနှစ်ကြငါးကြစသည်ဖြင့်အလူငွေများထည့်ပေးကြရာစုစုပေါင်းလူငွေကျပ်သိန်းကျော်ရရှိလာပါသည်